နကကြီးမြတ်စွာဘုရားရှာဖွေတွေ့ရှိတယ်ဆိုတော့မဇ္ဈိမပฏิပဒါလို့ခေါ်တဲ့မဂ္ဂင်၈ပါးမိတ်ဆက်ပြီးသားရင်နော်အဲ့ဒါလေးကိုဖြည့်ပြီးတော့နည်းနည်းစဉ်းစားမှဘယ်လိုဖြစ်နေလဲမသိဘူးဟိုနဘေးကကြားတဲ့လူတွေကလည်းမကြားဘူးလို့ပြောတယ်အတန်ကပြတ်တော့ပြတ်တော့ဖြစ်နေတယ်ရတယ် Yeah. ။စဉ်းစားမှာမြတ်စွာဘုရားဒုက္ခမှလွတ်လွတ်မြောက်လူသူတို့အတွက်ဒုက္ခလွတ်မြောက်ကြောင်းလမ်းစဉ်ကိုငါတွေ့ပြီလို့ကြွညာတယ်။တရားထိတာဘာလဲဆိုတော့ မစ္စမပရိပရာလေမစ္စမပရိပရာဆိုတာဘာလဲဆိုတော့ဘယ်ဟာတွေလဲလို့ဆိုတော့မကင်၈ပါးပဲအဲဆိုတော့မြတ်စွာဘုရားခင်ရဲ့သာသနာတွင်လို့ပြောနိုင်တဲ့အဆုံးအမတွင်မှာအဓိကအကြဆုံးဆုံးမကပါလဲဆိုတော့အဲမကင်၈ပါးပဲเนาะအဲဒီမှာကျန်တဲ့တရားတွေကြောင့်မပြောဘူးငါရှာတွေ့တာကိုမကင်၈ပါးပဲအဲတော့ အလုံးပပစိတဆိုတဲ့အတိုင်းတန္တရာဝုဒုက္ခမှာလွတ်မြောက်လိုတဲ့ပုဂ္ဂိုလ်တိုင်းလည်းပဲတိုက်နာခြင်းသုံးမှာပါတော့မက္ခင်၈ပါးပဲမက္ခင်၈ပါးပဲလို့ကျင်းချင်းလေးပြောရမယ်အဲ့မက္ခင်၈ပါးကိုဩဇုခွဲလိုက်ရင်ပညာမက္ခင်နှစ်ခု သီလမက္ခင်၃ခုသမာဓိမက္ခင်၃ခုအဲ့သမာဓိမက္ခင်ထဲမှာမှာပါပါလဲဆိုတော့သမဝါယမသမာတတိ တမာတမာဓိလို့ပေါ့အဲ့ဒီထဲမှာအဓိကကတော့တမာတတိပဲတမာတတိဆိုတာဘာလဲဆိုရင်အလုံးကာကတတတိကာကာနုပတနာတတိဝေနာနုပတနာနုပတနာတတိစိတ်တနုပတနာတတိဓမ္မာနုပတနာတတိပဲအဲ့တော့မဂ်ကင်ရှင်ပါလို့ဆိုရင်အဲ့ဒီထဲမှာတတိဆိုတဲ့စကားလုံးကိုထောက်ရင်တတိပဋ္ဌာန်၄ပါးလဲပါတယ်နော် ပထမဆုံးစကြည့်ရမှာကအဲ့ဒီတမာတိမက်ခင်မဲ့ဆိုရင်တမာတိမက်ခင်ရဲ့တတိကအဓိကဥဆောင်တရားကတတိပဲတတိဆိုတာဘာလဲဆိုတော့တတိပဋ္ဌာန်၄ပါးပဲအဲ့လိုဆိုရင်မြတ်စွာဘုရားရဲ့အဆုံးအမဟာအကြီးကြီးဆုံးနှစ်ချုပ်ကဘာလဲလို့မေးရှင်တတိပဋ္ဌာန်၄ပါးမဂ္ဂင်ရှင်မာရမှာတကယ်အရေးကြီးဆုံးအချုပ်ကဘာလဲတတိပဒံလေးပါအကျင့်အတွက်အရေးကြီးတာအဲ့ဒါပဲเนาะပြီးတော့ပညာမဂ္ဂင်နဲ့ပတ်သက်လို့ ပြောခဲ့ပြီးပြီတမာဒိဋ္ဌိဆိုတာမှန်ကန်သောအသိဆိုတာပါလဲဆိုတော့ဒုက္ခဉာဏံဒုက္ခသစ္စာကို အမှန်တိုင်းသိခြင်းဒုက္ခသမုဒိယဉာဏံသမုဒိယသစ္စာကို အမှန်တိုင်းသိခြင်းဒုက္ခនិရောဓေဉာဏံនិရောဓသစ္စာကိုအမှန်တိုင်းသိခြင်းဒုက္ခនិရောဓဂ ामि နိပฏิပဒါယဉာဏံဒီအမြည်ရရှေ့တဲ့အဲ့ဒါကိုထက္ကရာဆရာတော်မက္ခသစ္စာလို့ပဲတူတူပြောလိုက်တယ် မကသစ္စာကိုသိခြင်းဆိုတဲ့ဘောင်သစ္စာ၄ပါးကိုသိရမယ်ဆိုတဲ့အတိုင်းကိုပထမဆုံးအဲသစ္စာ၄ပါးတွေကဘာသစ္စာလဲဆိုတော့ဒုက္ခသစ္စာကိုစပြီးတော့ပြောလိမ့်မယ်เนาะမဟုတ်တရားဟောတယ်ဆိုတာတရားနယ်တဲ့ပုဂ္ဂိုလ်သိဖို့ကစပြီးတော့စဉ်းစားရတာငါဘလောက်တော်တယ်ကစပြီးတော့စဉ်းစားလို့မရဘူးအဲ့တော့ဘုရားကလည်းသူတပ်ပိညုတညာကြီးနဲ့ဘလောက်တော်တယ်ကအဲ့ဒါကစမစဉ်းစားဘူးဒီတရားနာတဲ့ဘေးသက်တွေ ဘာကစသိနိုင်မလဲပြီးတော့ဘာစိတ်ဝင်စားဆုံးလဲလို့အဲ့လိုမေးရင်အခုဒီမိုင်းတွေရောဘာစိတ်ဝင်စားလဲဆိုတော့အရာထဲမှာเนาะဘာစိတ်ဝင်စားလဲဆိုတော့ဘယ်လိုပြောလဲမှမသိဘူးကျွန်တော်ကတရားသဘောနဲ့ပြောရမလားအများနာထောင်ကောင်းအောင်ပြောရမလားလို့အဲ့လိုစဉ်းစားမိနေကိုယ့်ဟာကိုယ်တကယ်စိတ်ဝင်စားနေရတာကျွန်တော်ဒုက္ခပဲဗျာဒုက္ခကိုစိတ်ဝင်စားကြီးဒါကြီးဘယ်တော့လွတ်မလဲဘယ်လိုဖြစ်မလဲ လင်းနာနဲ့ဒီဒုက္ခအကြောင်းတွေးတာပဲအဲ့တော့ဘယ်သူမှဆိုဒုက္ခအကြောင်းစိတ်ဝင်စားတယ်အခုနတရားရှာတဲ့ပုံကိုယ်ကြီးဆိုတာဒီပင်လေဒုက္ခကိုစိတ်ဝင်စားလို့အဲ့ဒီဒုက္ခကြီးဟာကျဉ်းတ်စရာကြီးမဟုတ်ဘူးနှစ်သက်စရာကြီးလည်းမဟုတ်ဘူးဒါကြီးကလွတ်ကိုလွတ်ရမှာဆိုတာကိုစိတ်ဝင်စားပြီးဒုက္ခလွတ်ကြောင်းကိုရှာတာเนาะဒုက္ခကိုစိတ်မဝင်စားဘဲနဲ့ဒုက္ခလွတ်ကြောင်းကိုရှာမှာမဟုတ်ဘူးအဲ့တော့ဒုက္ခကိုသိဖို့လိုတယ်လို့ဆိုတော့ အဲ့ဒီတရားပွဲရဲ့အနေထားလေးကလည်းနည်းနည်းကံမှန်းကြည့်အခုခေတ်မှာဆရာတော်ကြီးတွေနဲ့တရားနာဖေးတတ်လို့အပိုးကျိုးကျိုးနားနေတာမဟုတ်ဘူးပိဇဝေငါတို့ကမူလတွေကတော်တော်ကန့်လိုက်ဒီဖះကိုကန့်လန့်တိုက်ရှင်နေကြအနေထားတကယ်တော့ဒီသာနာတွင်းနဲ့သာနာဘာရဲ့အဓိကအရေးကြီးဆုံးထူးခြားချက်ကပါလဲဆိုရင်သာနာဘာကာလကြီးတစ်ခုလုံးကအတ္တဝါဒထွန်းရတယ်သာနာတွင်းဆိုတာ ဘာဖြစ်သွားလဲဆိုတော့အတ္တဝါဒကနေပြီးတော့အနတ္တဝါဒတွေရောက်သွားတာအနတ္တဆိုတာကိုသိဖို့ပဲအဲ့တော့တကယ်လို့သာစကားတစ်ခွနဲ့နဲ့တရားကိုအပြီးဟောပါဆိုလို့ရှိရင်ဘုရားကတပ္ပေဓမ္မအနတ္တမင်းတို့ငါတို့ကြုံတွေ့နေရတဲ့လောကကြီးထဲမှာဘယ်အရာမလို့အနတ္တပဲกว่าဆိုတဲ့စကားလုံးတစ်လုံးပြောလိုက်ရင်တော့ဒီတရားရဲ့ဆိုလိုချက်ကအပြီးပဲ တော့ဒီတရားရဲ့ဆိုလိုချက်အပြည့်ဖြစ်တဲ့အဲ့အနတ္တဆိုတဲ့စကလုံးကိုသာစပြီးတော့ဟောလိုက်ရဲ့တရားရဲ့ဆိုလိုချက်အထိရောက်မှာမဟုတ်တရားဘုရားအဲ့မှာရပ်မှာပဲအကုန်လုံးကသပိတ်မောက်ပြီးတော့ထွက်သွားမှသိကြတယ်ဘာလို့ဆိုတော့သူတို့ကသူတို့ရဲ့အသေးကိုတွားထိလိုက်ပြီနော်သူတို့ကအတ္တသမားကြီးတွေဘုရားကအနတ္တလို့စဟောလိုက်ရင်ဒါပွဲဥလန်သွားမှာဒေနာကောတန်လာဆိုတာအဲ့လိုပါပဲဘုရားကဒီအနတ္တဆိုတဲ့စကလုံးဒီဓမ္မစကြာမှာမတော်ဘူး ဒါပေမဲ့အဲ့ဒီစကလုံးအတ္တကိုဖြုတ်ပြီးအနတ္တဆိုတဲ့အတိပေါ်ကိုအတွက်ဘုရားအလေးနဲ့စဉ်းစားတဲ့ထဲမှာအတ္တကိုဘာနဲ့ပြောင်းပြလဲဆိုတော့အကြောင်းအကျိုးဆိုတဲ့စကလုံးနဲ့ပြောင်းပါနော်အကြောင်းကြောင့်အကျိုးဖြစ်တယ်လို့သိသွားလို့ရှိရင်ခိုင်မြဲနေတဲ့အတ္တဆိုတာမရှိဘူးဖန်ဆင်းရှင်ဆိုတာလည်းမရှိဘူးလို့သူတို့ကကိုဆုံးပြတ်သွားလိမ့်မယ်အဲ့လို နီးနဲ့အခုသစ္စာလေးပါးဟောမယ်ဆိုတော့လည်းပဲဒီပိစဝဂီ၅ဦးတို့အကုန်လုံးစိတ်ဝင်စားဆုံးနဲ့အသိလွယ်ဆုံးကဒုက္ခအကြောင်းပဲအဲ့ဒါဘာလဲဆိုတော့အဲ့ဒီစာထဲမှာဣတံခောပနာဘိက္ခဝေဒုက္ခံအရိယသစ္စာဘိက္ခဝေပိစဝဂီယဟန်တို့ဣတံခောပနာအခုပြောမှာကတော့ဒုက္ခံအရိယသစ္စာ ဒုက္ခဖြစ်သောအရိယာတို့သိတဲ့အမှန်တရားဖြစ်တယ်ဒုက္ခသစ္စာတရားဖြစ်တယ်လို့ဆိုပြီးတော့ဒုက္ခသစ္စာတရားထဲမှာလည်းပဲအလုံးလဲသိထားတာပဲဗျာတကယ်ဝိပဿနာအရှုခံဖြစ်တဲ့တကယ်ဒုက္ခလို့ပြောနိုင်တာကဘယ်ဒုက္ခလဲဆိုအဲ့ဒီအဲ့ဒီပါဠိလေးကိုအရင်ဖတ်ကြည့်ပါဦးဒုက္ခရိယသစ္စာပြတော့ပါတော့ဇာတိပိဒုက္ခစရာမိဒုက္ခဗျာတိပိဒုက္ခ မရဏမိအဲ့ဒါတပိုက်ပေါ့ဗျာအဲ့ပထမဆုံးတပိုက်နော်ဒီမှာဇာတိပိဒုက္ခသရာပိဒုက္ခဗျာတိပိဒုက္ခမရဏံပိဒုက္ခအဲ့လိုရေးပါတယ်အဲ့ဒီမှာဗျာတိပိဇာတိပိဆိုတာစဖြစ်ခြင်းပြိတ္တန်နေနေခြင်းပေါ့စရာဆိုတာအိုခြင်းပေါ့ဗျာတိဆိုတာနာခြင်းပေါ့မရဏံဆိုတာကနေခြင်းအဲ့မှာဗျာတိပိဆိုတဲ့ ပုတ်ကဒီဓမ္မစကြာကိုပဲအကျယ်ချဲ့ပြီးတော့နောက်အသေးစိတ်ဟောတဲ့မဟာသရိပဏာတုံမှာမပါဘူးဇာတိပိဒုက္ခသရာပိဒုက္ခမရဏံပိဒုက္ခံဆိုပြီးတော့နောက်ကလောကထဲမှာထင်ရှားတဲ့ဒုက္ခတွေတောကပရိဒေဝဒုက္ခဒေါမနတုပါယတာဒေါမနတာဥပါယတာပေါ့အဲတော့တောကဆိုတာဝမ်းနေရခြင်းပရိဒေဝဆိုတာငိုကြွေးရရင်ဒုက္ခဆိုတာကိုယ်ဤဆင်းရဲခြင်း အဲ့ဗျာတိပိကအဲ့ကိုယ်ဤဆင်ရခြင်းထဲမှာပါတယ်သိကြမဟောဘူးတခြားကျမ်းကျမ်းတွေမှာလည်းပဲဒီဒုက္ခသစ္စာကိုဟောတဲ့နေရာမှာဗျာတိပိမဟောဘူးမြေတော်တချို့သုံးသပ်ချက်ကတော့ဗျာတိပိဆိုတဲ့ဒုက္ခကတရဝါအားလုံးနဲ့မဆိုင်ဘူးအထူးဖြင့်ဗြမာတွေမှာဆိုရင်ဗျာတိဆိုတာမရှိဘူးအားလုံးနဲ့ဆိုင်တာတကယ်လို့ဗျာတိရှိတဲ့ဥစ္စနောကမ္မာသရဘုံသားတွေအတွက်ဆိုရင်လည်းပဲ ဒုက္ခကာယကဒုက္ခဆိုတဲ့အထဲမှာပါပြီးသားဖြစ်တော့ဓမ္မစီဆရာတော်ကြီးကတော့သူကတော့တိတိကျကျပြင်လိုက်တာပဲတခြားသုတ်တွေနဲ့အကုန်လုံးညှိနှိုင်းတဲ့အခါပါဠိမှာဟာဇာတိပိဒုက္ခသရာပိဒုက္ခမရဏပိဒုက္ခတောကပိဒေဝဒုက္ခဒေါမနတုပါသာပိဒုက္ခအဲ့ဒါကတစ်ပိုင်းခုတော့စာထဲမှာကဗျာတိပိဒုက္ခလည်းပါတယ်တို့တို့ထင်ပါတယ်ဒီဥစ္စာကဝိနိပိတကမှာစပြီးတော့ဟောတာဟုတ် အဲ့လိုဆိုတော့ဘုရားလောင်းတောထွက်လာတာကလည်းသူ့ကိုသူနာသူသေးဆိုတော့အဲ့သူ့ကိုသူနာသူသေးဆိုတဲ့စကားလုံးကစွဲနေပုံရတယ်အဲ့တော့သူ့ကိုဆိုတော့ဇာစရာပေါ့သူနာဆိုတော့ဗျာတိပေါ့သူသေးဆိုတော့မရဏအဲ့ဒီစွဲအရာဗျာတိပြီးထဲ့တယ်လို့ထင်ပါတယ်ဘာပဲဖြစ်ဖြစ်ပါအဲ့တရုပ်တွေသိသိဖို့တော့မလိုပါဘူးကိုကတရားရှိပါပဲเนาะတရားရှိနေရောက်ဖို့ပဲလိုပါတယ်တပိုက်ပြီးရင်ပါတော့ အပိသံပြောကောဒုက္ခပိယိဝေပြောကောဒုက္ခအဲ့တော့အပိယိဟိဆိုတာမချစ်မနှစ်သက်သောမချစ်မနှစ်သက်သောဆိုတဲ့နေရာမှာတက်မဲ့အာယုန်တွေလည်းပါတယ်တက်ရှိတတ္တဝါတွေလည်းပါမယ်လူလည်းဖြစ်နိုင်တယ်တရားတိရစ္ဆာန်တွေလည်းပဲကိုရှိခင်နဲ့တတာတွေနဲ့ကိုမုံတိတာတွေရှိနေပါအဲ့ဒီကကိုမချစ်မနစ်သက်တဲ့ကိုမုံတဲ့အာယုန်တွေဒါမှမဟုတ်ရင်တတ္တဝါတွေ အဲ့ဒါတွေနဲ့ကြရင်ဘာလို့ပေါင်းစုံရတာလဲဒုက္ခပဲပြီးရင်ဟိရှစ်ခင်နှစ်သက်စရာခုနလိုပဲအာယုန်နေပုဂ္ဂိုလ်တ attva တွေအဲ့ဒါတွေနဲ့ကိုယ်ကွင်းရတာလဲဒုက္ခပဲအဲ့အဲ့ဒီနှစ်ခုကတစ်ပိုက်ပြီးရင်ယံပိဿံနာလပတိတာမိဒုက္ခယံပိဿံအကျင့်ဝတ္ထုကိုဘလို့ရှိရဤတန်ထိုဝတ္ထုကိုနလပတိ မရတာလဲဒုက္ခဆိုတော့လိုချင်တာမရတာလဲဒုက္ခပဲလို့ပြောတာပြီးမှတန်ခိတ်ဒေနာတကယ်အနှစ်ချုပ်ကတော့ဒုက္ခရဲ့အချုပ်ကတော့ပင်စုပါဒာနဲ့ခန္ဓာပုတ်ခွက်လိုက်ရင်ပင်စဥပါဒါနခန္ဓာပင်စ၅ခုရှိတဲ့ဥပါဒါနဥပါဒံဆွဲလန်းနေတဲ့ခန္ဓာခန္ဓာတရားတွေဟာဒုက္ခ ဒုက္ခစစ်ပဲအဲ့လိုဆိုတော့အဲ့ဒါအားလုံးကြားဘူးလို့ရှင်အဲ့ထဲမှာတကယ်ဒုက္ခအစစ်ဆိုတာဟာဝိပဿနာရဲ့အရှုခံဖြစ်ရတယ်ဆိုရင်အဲ့ထဲမှာဝိပဿနာရဲ့အရှုခံကဘယ်ဒုက္ခလဲဆိုရင်တန်ပင်စုပါတာနဲ့ခန္ဓာเนาะဆွဲလန်းတဲ့ခန္ဓာ၅ပါးเนาะဒီမာစီဆရာကြီးတို့ကလင်္ကာလေးလောက်ထားတဲ့တမလေးဝိပဿနာဉာဏ်ဆိုတာ ဘယ်ဟာရှိ၍ဖြစ်သနည်းဆွဲလန်းရာရာငါခန္ဓာမှန်စွာရှိ၍ဖြစ်သည်ဆိုတော့တကယ်ဥပဒနာအစစ်ကတော့အဲပင်စုပါဒာနဲ့ခန္ဓာပဲတန်ခိတ်တေနာဆိုတာဒါဒုက္ခသစ္စာရဲ့အနှစ်ချုပ်ဒါပရမတ္တတရားပဲဥပဒနာရဲ့အရှုခံပဲဒါပဲအဲ့ဒီကစပြီးတော့ဟောလို့ရှင်လည်းပဲဒီတရားဘောကမဖြစ်ဘူးကိုမသိတာတွေကစပြီးတော့ဟောလို့ရှင်ဘူးသူမစိတ်ဝင်စားမှာမဟုတ်ဘူးအဲ့တော့ အလုံးသိနေတဲ့ဘုဒ္ဓဘာသာခုမှတရားကစဟောမှာစောစောဟာကကြော်ညာပဲရှိသေးတာနော်ဘယ်လိုဖြစ်နိုင်ပါလဲဆိုအခုစဟောတော့ပထမဆုံးဟောတဲ့တရားမှာအလုံးရဲ့ထောက်ခံချက်ရဖို့အတွက်အစိုးတစ်ခုကိုပြုရမှာအဲ့တော့ဇာတိပိဒုက္ခဖြစ်လာတာလဲဒုက္ခပဲစရာပိဒုက္ခအိုရတာလဲဒုက္ခပဲဗျာတိပိဒုက္ခနာရတာလဲဒုက္ခပဲ မရဏံပိဒုက္ခံသေရတာလဲဒုက္ခပဲกว่าလို့အဲ့လိုပြောတဲ့ခါကျတော့ဒါဘယ်သူမှငင်းလို့မရဘူးပေစားဝဲကြီးငါးဦးတို့လည်းမငင်းနိုင်ဘူးပေစားဝဲကြီးငါးဦးတို့တွေမဟုတ်ဘူးအခုဗုဒ္ဓဘာသာခုခေတ်မှာလည်းပဲဗုဒ္ဓဘာသာမဟုတ်တဲ့တခြားဘယ်ဘာသာဝင်မဆိုဒီအဆိုကိုငင်းမဲ့လို့မရှိဘူးအသေးရတာတော့ဂေါရမမြတ်စွာဘုရားဟောတာနဲ့တို့ကကလန့်တိုက်ပဲတို့ကသေးရတာကိုဒုက္ခချမ်းသာလို့ပြောမယ်ကွာလို့ဘယ်သူမှမပြောဘူးအယုံမဟုတ်သေးသမျှကိုမပြောဘူး အဲ့ဒီအဆိုကိုတင်သွင်းတော့ပိဿဝိညာဟုဟိုကအေးအေးဆေးဆေးလက်ခံတယ်ဟုတ်တာဗောတဲ့ဒါကတော့သူတို့လည်းဒါတွေမြင်လို့ဒေါက်တာလာတာပဲဟိုအိုချင်းနာချင်းတေချင်းဒုက္ခလာကတော့သူသိကိုသိပဲအဲ့တော့ဘုရားလောင်းလည်းပဲဒါတွေတွေ့လို့ပဲဒေါက်တာလာတာပါပဲအဲ့ဒီဒုက္ခကိုစိတ်ဝင်စားရကဒီဒုက္ခဘုရားလောင်းတွေ့တာကတော့ဒီလိုဒုက္ခတွေရှိရတဲ့ဒီလိုဒုက္ခရောက်နေမှာတွေကိုသာရှိုင်းတာကအတော်ညံ့နေတယ် အရိယာပိယတနာမြတ်သောရှာဖွေခြင်းမဟုတ်ဘူးအဲ့တော့ငါကတော့မြတ်သောရှာဖွေခြင်းဖြစ်အောင်အခုလက်ရှိမှာဩဒနာတသေတတ်တဲ့သဘောရှိပေမဲ့ဘာကိုရှာမလို့မအိုမနာမသေးတာကိုရှာမယ်ဆိုပြီးထွက်လာတာဆိုတော့အားလုံးကဒီဒုက္ခကိုသူတိကိုတိဖြစ်တော့ပင်စဝေကြီးငါတို့လို့ကလည်းပထမအဲ့ဒီအချက်ကိုလက်ခံတယ်ဟုတ်တယ်ရတယ်အဲ့လို့ဆိုရင်ဒုက္ခက၄မျိုးရှိတယ်နော်ဇာတိရဲ့စရာရဲ့ญาတိရဲ့မရဏရဲ့ အဲဒုက္ခကိုဆိုတာနောက်သူသစ္စာကိစ္စကတ္တဖွဲ့တဲ့အခါကျတော့တွေ့ပါလိမ့်မယ်ပိုင်းခြားသိရမှာအဲ့လိုဆိုတော့ကျတော့လေးမျိုးကြီးကများလုံးတယ်လေးမျိုးကြီးဆိုပြစ်မှတ်လေးခုဘယ်ဟာကိုချိအောင်ပြတ်မှမသိဘူးအဲ့လိုများတစ်ချက်နဲ့မအောင်ပြတ်ဖို့ကတော်တော်ခဲရင်းတယ်အဲ့လိုဆိုတော့ဘုရား ဟောပြီအဲ့ဒါဆိုလို့ရှိရင်တော့တကယ်တော့ကွာတဲ့အပိဟိတံပြောကောဒုက္ခပိဝိပြောကောဒုက္ခ တို့တွေဟာလောကကြီးကိုကြည့်တဲ့အခါမှာအပိယမုန်းစရာတွေပိယချစ်စရာတွေလို့နှမျိုးခွဲကြည့်နေတယ်ဘယ်နှမျိုးခွဲကြည့်နော်ဟုတ်ပါတယ်အခုဦးစင်းတို့လည်းပဲလောကကြီးကိုကြည့်ရင်ဒီနှစ်ခုနဲ့ပဲကြည့်ပါပဲငါချစ်စရာလားငါမုန်းစရာလားအဲ့လိုခွဲကြည့်နေတာမဟုတ်လားဟုတ်တယ်အဲ့လိုခွဲကြည့်လိုက်တော့တဲ့ပထမဆုံးကတော့မုန်းစရာကစပြီးတော့ ပြောတာသိတာလိမ့်မယ်ထင်ပါတယ်ဗမာပြည်သားတွေကလည်းအဲ့ဒါပဲစိတ်ဝင်စားတာပါပဲ။ဘာလို့လဲဆိုတော့လင်းတာနဲ့မုန်းစရာပဲစိတ်ဝင်စားနေ။ချစ်စရာကသိမဝင်စားလို့ရလည်းမဟုတ်ဘူး။ဘယ်နာသွားပြီးတော့စိတ်ဝင်စားမှမသိလို့လည်းဖြစ်ရှင်ဖြစ်နေပါရဲ့နော်။အဲ့တော့ဒီတွေ့ရတဲ့တက်မဲ့အာယုန်တွေပေါ်မှာဖြစ်စေသို့မဟုတ်တက်ရှိလူချင်းချင်းလူနဲ့တခြားတတ္တဝါတွေပဲဖြစ်စေကိုကဘယ်လိုတတ်မှတ်ရတော့မုန်းစရာရဲ့ စစ်စရာရဲ့လို့နှမျိုးတတ်မှတ်ထားတာအဲ့တော့ဒီတဘာဝဖြစ်စဉ်ကြီးပုံမှာလဲကိုကအဲ့လိုပဲနှမျိုးတတ်မှတ်တယ်ဘာတော့မုန်းစရာရဲ့စစ်စရာရဲ့အဲ့လိုဆိုတော့အိုရာနာရာတည်တယ်ဆိုတာစစ်စရာလားမုန်းစရာလားဆိုတော့မုန်းစရာကြီးပဲဘယ်သူမှမကြိုက်ဘူးเนาะအဲ့တော့အိုခြင်းအစာနှုတ်ပြတာเนาะနာခြင်းအစာကြမ်းမာတာအဲတည်ခြင်းအစာအသက်ရှင်အစာ အဲ့တော့ဘာဖြစ်လို့နုပြိုတယ်ကြမ်းပါတယ်အသက်ရှင်တယ်ကိုကရှစ်ဆရာအိုရာနာရာတေတာကမုန်းအဲ့ဒါကိုကတတ်မှတ်တာတဘာဝတရားကြီးမှာတော့ तू ကရှစ်ဆရာကိုပြနေတာလည်းမဟုတ်ဘူးမုန်းဆရာကိုပြနေတယ်မဟုတ်ဘူး तू ဖြစ်စဉ်တိုင်း तू ဖြစ်တာပဲလူကမွေးလာတဲ့အတွက်ကြောင့်ပြီးအိုမယ်ပြီးရင်နာမယ်ပြီးရင်သေးပဲဒီတရားကိုဟုတ်အလောင်းတော်ဥယျာဉ်နဲ့ထွက်ကြတဲ့ကသန္တာမှာကတော့ပြောပြီးသား ဟုတ်တယ်မလားမွေးလာရင်အိုမှာပဲမွေးလာရင်နာမှာပဲမွေးလာရင်သိမှာပဲသူတို့သူတို့အဲ့လိုပြောတာဒါသဘာဝဖြစ်စဉ်ကြီးပဲဘုရားလောင်းကနည်းနည်းတောင်ဈေးစစ်တဲ့ငါကောပါလာတယ်ဆိုတော့မွေးလာတဲ့ခေါ်သူများအကုန်လုံးအတူတူပဲအဲ့ဒါသူကြားထားပြီးသားပဲเนาะဘုရားလောင်းလေကျန်တဲ့ပုဂ္ဂိုလ်တွေလည်းဒီလောက်ကတော့ကြားဖို့မှာပါပဲဒါပေမဲ့အဲ့ဒီဖြစ်စဉ်ကြီးပုံမှာမှာကိုကဘာတော့မွေးဖွားလာတာရဲ့နှုတ်ပြနေတာရဲ့ ကျမ်းမာနေတာရဲ့အသက်ရှင်နေတာရဲ့ကချစ်စရာအိုရာရဲ့နာရာရဲ့တီရာရဲ့မုန်းစရာအဲ့လိုခွဲတယ်ကိုကခွဲလိုက်ပေမဲ့တဘာဝဖြစ်စဉ်ကြီးကခွဲလို့မရဘူးသူ့သဘောသူဆောင်တော့တဖြည်းဖြည်းဘာဖြစ်လာတော့အိုးလာတယ်ပြီးရင်နားလာတယ်ပြီးရင်သေကြတယ်ပေါ့နော်ကိုမသေးလဲကိုနဲ့ရင်းနှီးတဲ့ပုံစံသေကြတယ်အဲ့လိုလဲတွေ့လိုက်ရောငါမုန်းတာကြီးနဲ့ ပက်ပင်းမှာတိုးပြီဆိုပြီးတော့ဒုက္ခရောက်တာမဟုတ်လားအဲ့လိုမေးလိုက်တာပေါ့အဲ့ဒါလည်းဟုတ်တယ်သူလားဒီဆိုကိုလက်ခံတယ်အဲ့ဒါကိုအပိယေဟိတံပြောကောဒုက္ခကိုမကျေနပ်စရာတဘာဝဖြစ်စဉ်နေအာယုန်နေပုဂ္ဂိုလ်တ attva တွေနဲ့ဆုံတွေ့ရတာလေဒုက္ခပဲအဲ့ဒီဆိုလေလက်ခံတယ်နော်ကိုကသူတို့ကိုမုန်းတယ်လို့သတ်မှတ်ထားပြီမဲ့ ရှောင်လို့မရတော့တွေ့တာကိုပြီးတော့ကိုကရှစ်ဆရာလို့သတ်မှတ်ထားတာတွေကဘာတွေလဲဆိုတော့အဲနုပြိုနေတာကြမ်းမာနေတာအသက်ရှင်နေတာလို့ပြောပေမဲ့အဲ့ဒါလည်းအမြဲမရနိုင်ဘူးမရနိုင်ဘူးကိုနဲ့ခင်တဲ့လူတွေကိုကိုတန်းနဲ့တဖြည်းဖြည်းအိုးလာတယ်ဒီကြားထဲကဖောက်ပြီးတော့နားတယ်အဲတေးတေးမဲ့စီဥတည်နေတာလည်းပဲကိုရှိရသွားနေတဲ့လူတွေကြည့်ပြီးတော့အကုန်လုံးသိနေတယ်အဲ့ဒါကြီးတွေးလိုက်ရင်တော့စိတ်ထဲမှာ စိတ်ထဲမှာချမ်းသာလားအဲ့တော့ပိယိဝေပြောကောကိုကျေနပ်စရာဖြစ်ရသည်အာယုန်နေပုဂ္ဂိုလ်တ attva တွေနဲ့ကွဲကွာနေရတာလည်းပဲဆင်းရဲပဲလို့ဆိုတော့အဲ့ဒါလည်းဟုတ်တယ်ဆိုရင်အဲ့ဒါဆိုရင်ဆင်းရဲ၄ခုမရှိတော့ဘယ်နှခုပဲရှိတော့နှစ်ခုပဲရှိရတယ်ဘာလဲမကျေနပ်စရာဖြစ်ရတဲ့အာယုန်နေဒါတွေကတော့သဘောပေါက်ဖို့ပဲမကျေနပ်စရာနဲ့တွေ့ကြုံရခြင်းနဲ့ ကျေနပ်စရာနဲ့ကိုယ်ခွင့်ရခြင်းအဲ့ဒီနှစ်ခုပဲအဲ့ဒါဘဝတွေကဒုက္ခဟိုးစာခုနပြောခဲ့တဲ့၄မျိုးဆိုတာခန္ဓာရရင်ဖြစ်တဲ့ခန္ဓာဒုက္ခလို့ပြောလို့ရပါတယ်ငွေလာတယ်အိုတယ်နာတယ်သေတယ်ဒါကဘာတော့ခန္ဓာဒုက္ခခန္ဓာဒုက္ခကဘဝထဲမှာသိပ်ပြီးတော့မထင်ရှားဘူးဗျမခံစားရဘူးလို့ပြောတာဆိုတော့တနေ့တည်းတနေ့စက္ကမဆိုင်တဖြည်းဖြည်းအိုးနာပဲ ငါအိုးနေပြီလို့ဘယ်သူမှမခံစားဘူးတခါလေပွဲသားကနေမှန်ကြည့်လိုက်မှသပင်မွေးဖြူတော်လေးတွေ့လို့ဖြစ်ဖြစ်ဘာဖြစ်ဖြစ်ပရေတွန့်နာလေးတွေဖြစ်ဖြစ်တွေ့တော့မှအဲ့ဒီကြမှာစိတ်ထဲမှာအောင်းသိအောင်တဲ့ဖြစ်ချင်းဖြစ်ဖို့ပဲတနေ့ကုန်လုံးမှာအိုချင်းကြောင့်သူမှမစဉ်းစားဘူးနိုင်တော့နည်းနည်းစဉ်းစားပါလိမ့်မယ်ဒါလည်းစေမကုသေးခင်မှာစေကုလို့ပျောက်သွားရင်နာခြင်းကတိတ်ဒုက္ခမရောက်ဘူးသူချင်းကိုယ်တိုင်စေယုံတက်ဘူးလေနားတာတိတ်ဒုက္ခမရောက်ဘူးဗျာ အဲ့ဒါကုတ်ပြီးလို့အဲ့ဒီဘေးစာရွက်တွေ့လိုက်မှနင်းနင်းလေးဒုက္ခလားရောက်တော့ဟာတော့ကြည်တောင်ကုံသလားဖြစ်သွားတာပေါ့နော်ဒါလည်းပဲပြီးပြီးတော့ပြီးသွားတာပါပဲဒါလည်းကျတော့ဘဝထဲမှာဒီခံစားချက်တိတ်မရှိဘူးနော်ဩရဏသိရတာကြတော့ပါသိရတာဘာသူခံစားဘူးလဲလို့ဘယ်သူမှမခံစားဘူးပြောရင်သာကြောက်တာဒီအကြုံနဲ့ကြောက်တဲ့ဒုက္ခမဟုတ်ဘူးအကြားနဲ့ ကြောက်နေရတာဒုက္ခကြုံကြုံတဲ့အချိန်မှာသေပါပြီဆိုတဲ့နောက်ဘာမှမသိပဲနဲ့ဘယ်သူမှလည်းမစဉ်းစားပါဘူးလင်းနေတောင်ဝေကရအောင်တော့ငါသည်မောချအိုးအမိငါသည်မောချနာအမိငါသည်မောချသေရမည်ပေါ့ပြောတာပေါ့နော်အဲ့ဒါကိုကြားကျင်လားဆိုတော့ကြားကျင်ကျွန်တော်ညင်းမမြောက်ဖက်နာမှာဗရာထိုင်းဆိုတဲ့ယူပါရှိတယ်ဦးစင်းမဲဆွေဘုန်းကြီးတစ်ပါးရဲ့တခါရှိတယ်အဲ့ရောပူဖို့ကဆိုတဲ့လူတယောက်ရှိတယ် သူညနေဆိုရင်တောက်တောက်ပြီးရင်ကြတဲ့မိုးလာပြီးထထောင်းပြန်လာပြီးရွာထဲဆဲဝင်လာတာပဲသူကဒါရိုးနေပြီဆိုတော့သူ့ကိုတယောက်မှထားပြီးတော့မကြည့်ဘူးကလေးရတောင်ထားမကြည့်ဘူးအဲ့ရလည်းပဲငါ့ကိုဒါစိန်ခေါ်တာလားဆိုပြီးတော့တကားတွေ့မြဝန်ဉဏ်ရိုက်ကံရှိသည်မြအကျမ်းဆုံးစကလုံးနေနဲ့ဆဲဝင်ချလာတာနောက်အိမ်ရောက်အိမ်မှာသူ့အမေမတီတီရွာအရှိပဲကြောင်းဖုန်ကြီးကသူ့အမေရဲ့မောင်ရင်း အဲဘုန်းကြီးတူရင်ပေါ့ဥပုကအဲ့တော့သူ့မိယာပြောတော့ဖုခရဲ့နင်းပါဇာကြီးကထွက်လာတာတွေမကြောက်ဝမနာတာကြီးငါပြင်ရှက်လာကြီးရဲ့ပေါ့လေနင်းအပယ်မကြောက်ဘူးလားဆိုဟာအမေကလည်းသူ့ပါဇာကထွက်တာမကြောက်ဝမနာတာဟုတ်ပါဘူးဗျာလူတိုင်းဒီလိုပဲဆဲနေတာပဲအမေပါဇာကထွက်လိုက်မှာတဲ့မကြောက်ဝမနာတာကြီးပဲတဲ့ကြက်သိန်းအောင်ထားတယ်တဲ့ကိုကလည်းနင်းဆဲတာကြီးတွေကြည့်ပြီးတော့ငါကြက်သိန်းအောင်ထားတယ်ပေါ့အပယ်ကြမှာသလို အမေပဇက်ကထွက်လိုက်မှတကယ်မကြောက်မနာတာကြက်သိမ်းထားဟဲ့ငါဘာထွက်လို့လင်းမမလင်းသေးဘူးလားအိုရကြည့်သေးနာရကြည့်သေးသေရကြည့်သေးတယ်ကြာကြာရုပ်တော့ကြောတောင်စိတ်နေတယ်နော်အခုလည်းပဲအိုရကြည့်သေးနာရကြည့်သေးသေရကြည့်သေးဆိုလို့ရှိရင်တော့ဘယ်သူမှမကြိုက်တော့ဘူးအပိယဒါပေမဲ့ညင်းလို့ကမရဘူးဆိုတော့အဲ့ဒီအပိယကြီးရဲ့တံပြောကောတွေ့ဆုံရတာဟိုဒုက္ခလို့ဖြစ်တာ ပြရလို့သတ်မှတ်ထားတဲ့အရာတွေလည်းရှိပါတယ်ဒီဗမာပြည်သားတွေလည်းကိုချစ်တာတွေကိုသတ်မှတ်ထားတာရှိပါလိမ့်မယ်အခုကွေကွင်းနေရပြီဆိုတော့လည်းခင်ဗျားတို့စိတ်ထဲမှာအန်တရေးကြီးတက်တခါခေါဖြစ်ခြင်းလဲဖြစ်ပါလိမ့်မယ်အဲ့ဒါဘာဒုက္ခဆိုတော့ပြည့်ရည်ဝေပြောဘောဒုက္ခဘဝဘဝထဲမှာအဲ့ဒီဒုက္ခနှစ်ခုပဲလွှမ်းမိုးတယ်ခုနအိုရာတွေနာရာတွေသေရာတွေကကျတို့ရခံစားချက်တည်းမှာမရှိဘူးဒါခန္ဓာက ဖြစ်သွားတဲ့ဒုက္ခခန္ဓာဒုက္ခတကယ်ဘဝဒုက္ခ ကတော့ဗာလဲမကျေနပ်စရာတွေနဲ့တွေ့ကြုံနေရတာရဲ့ကျေနပ်စရာတွေနဲ့မပြည့်စုံရတာပေါ့ဗျာဓမ္မသဘောအရပြောရမယ်ဆိုရင်တော့မကျေနပ်စရာတွေနဲ့တွေ့ကြုံနေရတဲ့အတွက်ကြောင့်ကြောက်ရတယ်ကျေနပ်စရာတွေမပြည့်စုံတော့မျောရတယ်လောကကြီးကိုနှိမ့်ဆက်တာအဲ့ဒီအကြောက်နဲ့အမျောပဲဖြစ်ရတဲ့အရာပြောမယ်ဆိုရင်ကြောက်စရာတွေနဲ့မျောစရာတွေ ကြောက်စရာတွေကတံပြောကောသူတို့နဲ့တွေ့လို့ဆင်းရဲတာမျောစရာတွေကဝိပယောကောဒုက္ခမကြုံရလို့ဒုက္ခအဲ့တော့ဘဝထဲမှာတော့ဒုက္ခဘယ်နှမျိုးပဲရှိရောနှမျိုးပဲရှိတယ်ကျတော့ဘဝထဲမှာဖြည့်ရှင်းစရာဒုက္ခတဝက်ရောက်သွားပြီခုန၄ခုမဟုတ်တော့ဘူးဒါခန္ဓာကိစ္စနော်ဘဝထဲမှာတော့ဘယ်နှခုရှိလဲနှခုရှိတယ်ဥစဉ်ကအမေရိကန်ကဗမာတွေကမိတယ်ဒီမျိုးလိုဗမာနိုင်ငံက ဘောဘောဒုက္ခတွေသိပ်များတာပဲတဲ့သိပ်တော့လည်းမဟုတ်ပါဘူးကွာလို့ဖုံးကောင်းကလည်းပြောင်းနေပြန်ပြီတဲ့ဟုတ်ပါဟုတ်ကွာတကယ်ပြောတာပါပါလေးပါလို့ဘလားပါပါလေးတော့ဒုက္ခလေးနှစ်ခုတည်းရှိတာလို့ဒုနိုင်ငံမှာဘသူသွားမေးမေးဒီနှစ်ခုပဲဘာတော့အဲမကျေနပ်စရာတွေနဲ့ကြုံနေရတာရဲ့ကျေနပ်စရာတွေနဲ့မကြုံရတာရဲ့ ဒီတစ်ခုပဲရှိတာပါလို့ပြောတော့ဒီပြည့်တတ်မှာရောအဲ့ဒီတည်းရှိသေးလားကျွန်တော်ရဲ့နေ့စဉ်ဘဝထဲမှာတော့ဒုက္ခဒီနှစ်ခုပဲအဲ့ဒါသူ့ကိုဘဝဒုက္ခလို့ပြောလို့ရတယ်နော်ဒါပေမဲ့အဲ့ဒါလည်းစဉ်းစားကြည့်သူ့ဟာသူရှိနေတဲ့အရာတွေကိုကိုကကျင့်တ်စရာရဲ့မကျေစရာစရာရဲ့လို့ခွဲခြားသတ်မှတ်လိုက်တဲ့အတွက်မကျေနပ်စရာတွေနဲ့ကြတော့ကြုံရလို့ဒုက္ခကျေနပ်စရာတွေကြတော့မကြုံရလို့ဒုက္ခလို့ဖြစ်တာ ကိုကတော့မတတ်ခမမဖြစ်ဘူးဆိုရင်ဒီဒုက္ခကဘာတော့မရှိတော့ဘူးညာနော်အဲ့ဆိုဒီဒုက္ခကလည်းသိတော့မရေရပါဘူးဒါပေမဲ့လေးခုကနေပြီးတော့ထက်ဝက်ရော့ပြီးတော့ဒုက္ခပဲနှစ်ခုရှိတော့နှစ်ခုပဲရှိတယ်အဲ့တော့နှစ်ခုပဲရှိတယ်ဆိုတော့ဟောဘောကိုကြလေဒါလည်းဟုတ်တာပဲအခုနအိုရနာရာသေရာတွေကဘယ်စင်းနဲ့ဝင်သွားတယ်မကျေနပ်စရာတွေဆိုတာတဲ့ဝင်သွားပြီနော်အနုပြခြင်းကြမ်းမာခြင်းအသက်ရှိခြင်းတွေက ကျင့်ရစရာတဲ့ဝင်သွားပြီဆိုတော့ဒီဒုက္ခနှစ်ခုထဲမှာအခုနအရင်ပြောခဲ့တဲ့ဒုက္ခ၄ခုလိုကအလိုလိုအကျုံးဝင်သွားတယ်ဒါပေမဲ့အရင်အတွက်ကထက်ဝဲရော့သွားတယ်၄ခုကနေပြီးတော့နှစ်ခုပဲရှိတယ်ဟုတ်ပြီအဲ့ဒါလဲဒုတိယအဆိုပေါ့ဒုတိယပိုက်ကန့်ကွက်သူမရှိအောင်မြင်သွားပြီဆိုတော့ဒီတရားဘုရားနည်းနည်းအောင်မြင်စားပြုတ်လာပြီเนาะပထမအဆိုလဲထောက်ခံတယ်အခုဒုတိယအဆိုလဲထောက်ခံတယ်အဲ အဲ့ဒါနှစ်ခုဆိုတာလေတကယ်တော့များပါတယ်ကွာတဲ့ယမိစ္ဆာနလပတိမင်းတို့ထဲမှာလိုချင်တယ်ဆိုတဲ့ချင်းချင်းတက်မှုလိုချင်ချင်းလို့ပြောတာတိတ်မပြည့်စုံဘူးတဏှာကိုချင်းချင်းတက်မှုပါတယ်ချင်းချင်းတက်မှုအိဆာဆိုတာချင်းချင်းတက်မှုချင်းချင်းတက်မှုကဘာလဲဆိုတော့အခုနမကျေနပ်စရာတွေနဲ့ဆိုရင်ဝေးခြင်းတယ်ကျေနပ်စရာတွေနဲ့ဆိုရင် နိကျင်တယ်အဲ့ရှင်ချင်းတက်မှုအဲ့ဒီရှင်ချင်းတက်မှုလေးတစ်ခုမင်းတို့ကအဲ့လိုရှင်ချင်းတက်ပေမဲ့တကယ်ဖြစ်ရတွေကမကျေနပ်စရာတွေနဲ့လဲကိုဝေးကျင်တယ်လို့ဝေးလို့မရဘူးကျေနပ်စရာတွေနဲ့လဲကိုနီးကျင်တယ်လို့နီးလို့မရဘူးအဲ့ဒါဆိုတော့ဒုက္ခကနှစ်ခုမရှိတော့ဘူးကွာတစ်ခုပဲရှိတယ်ဘာလဲဆိုကိုချင်းချင်းတက်တယ်လို့မဖြစ်တာပဲဘာလဲအဲ့ဒါဒုက္ခဟာတကယ်တော့လောကထဲမှာ ကြည့်မယ်ဆိုရင်ဒုက္ခဘယ်နှခုရှိတော့ဒီဘာမှမဒုက္ခတစ်ခုပဲရှိတယ်ကိုဖြစ်ချင်တာမဖြစ်ရတာပဲဘယ်သရဝမဆိုလဲဒုက္ခတစ်ခုပဲရှိတယ်အဲ့ဒါဘာလဲကိုဖြစ်ချင်တာမဖြစ်ရတာပဲဆိုတော့အဲ့ဒီထိလဲဒုက္ခနဲ့အဲအဲ့ဆိုရင်တော့ဒုက္ခတစ်ခုပဲရှိတယ်ပေါ့နော်ဘာလဲကိုဖြစ်ချင်လို့မဖြစ်တာအဲ့ကြမှာနောက်ဆုံးကြတော့ဘုရားကတန်ခိတေနာတကယ်ပြောကြဆိုဆိုရင် ပင်စုပါဒာနဲ့ခန္ဓာဒုက္ခပင်စဥပါဒာနဲ့ခန္ဓာဒုက္ခပင်စရေတွက်ရ၅ခုရှိတယ်ဥပါဒာနာဥပါဒံနဲ့ကပ်နေတဲ့ခန္ဓာခန္ဓာ၅ပါးပေါ့အဲဒါခန္ဓာ၅ပါးကဒုက္ခလို့ပြောတာမဟုတ်ဘူးဟုတ်လားဥပါဒာနာဥပါဒံကပ်နေတဲ့ခန္ဓာကဒုက္ခလို့ဆိုတော့အဲ့ဒီကဥပါဒံမကပ်ဘူးဆိုရင်ပင်စနဲ့ခန္ဓာရင်ကျမ်းနေရင် ဒုက္ခလို့ပြောလို့ရရလားမရဘူးအဲ့လိုဆိုရင်ဒုက္ခဆိုတာမရှိဘူးခန္ဓာ၅ပါးပဲရှိတာဒါပေမဲ့ကျွန်တော်ဘာသွားမှာလဲအဲ့ခန္ဓာ၅ပါးကိုငါရဲ့ခန္ဓာလို့ဥပါဒံကတ်လိုက်တယ်အဲ့လိုနည်းနဲ့ကြည့်လိုက်တဲ့အခါမှာပထမဆုံးတွေ့ရတာကတော့ငါလိုချင်တာနဲ့ငါမလိုချင်တာဆိုတော့ချင်းချင်းပဲအဲ့ဒီချင်းချင်းကရောကိုလိုချင်လို့ဖြစ်နေလားမဖြစ်တဲ့အခါယံပိဿာနတ်လပတိတံပီဒုက္ခ အဲ့ဒီချင်းချင်းကိုတရုတ်ထက်ခွက်လက်လို့ရှိရင်ဘာလဲဆိုရင် မုန်းစရာတွေနဲ့ဝေးကျင်ချင်းရှစ်စရာတွေနဲ့ညီးကျင်ချင်းအဲအဲ့ဒါဆိုတော့ဥပါဒံကနည်းနည်းကျဲသွားပြီအဲ့ကျတော့ဒုက္ခလည်းပြန်ကျဲလာပြီဘာလဲမုန်းစရာတွေနဲ့တွေ့ကြုံရသောဒုက္ခအဲရှစ်စရာတွေနဲ့မတွေ့ကြုံရသောဒုက္ခလို့ဖြစ်သွားပြီအဲ့ဒါကိုအခြေခံတဲ့ခါကကမွေးအိုနာတိတို့ကလည်းမုန်းစရာတွေနဲ့တွေ့ကြုံရတဲ့စီရင်ဝင်သွားတာ တကယ်တော့ဘယ်ဟာဘာကဖြစ်ညာတော့ပင်စုပါဒာနဲ့ခန္ဓာဥပါဒံကတ်နေတဲ့ဒီခန္ဓာကိုအခြေခန္ဓာအဲ့ဒါလည်းပဲပင်စဥပါဒာနာခန္ဓာပင်စ၅ခုရှိတဲ့ဥပါဒာနာဥပါဒံကတ်နေတဲ့ခန္ဓာခန္ဓာအဲ့ဒီဘိုက်ထဲမှာဩစုခွဲလိုက်ရင်ဥပါဒံကတ်နေသောဝိသေသနာပုတ်ပဲပင်စခန္ဓာကအရေးအတွက်နံပုတ်ပဲခန္ဓာ၅ပါး အဲ့ဒါမှတည်းမှလည်းခန္ဓာ၅ပါးဒုက္ခဖြစ်တာလားဥပါဒါငါဒုက္ခဖြစ်တာလားဆိုတော့ဟုတ်တယ်ဥပါဒါမရှိဘူးဆိုရင်လိုချင်တယ်မလိုချင်ဘူးလည်းမရှိဘူးရှစ်ဆရာမုန်းဆရာလည်းမရှိဘူးအဲ့ဒါတွေမရှိဘူးဆိုလို့ရှိရင်ဒုက္ခဆိုတာလည်းမရှိဘူးသဘောပေါက်လားအဲကျတော့အခုဒုက္ခတွေတအားခံရတာဘာဖြစ်လို့ခံရတာလဲဆိုတော့ဥပါဒံကြောင့်ရှင်းလူကြီးတွေကအဲ့ဒါတအားမြင်တာဒုက္ခဆိုတာမရှိဘူးတဲ့ ဘာဖြစ်တာလဲဥပါဒံကြောင့်ဥပရောက်နေတာလို့ပြောတာပါတယ်ဥပါဒံကြောင့်ဥပရောက်နေတယ်ဆိုတဲ့စကားလုံးကဘာပြောတော့မင်းတို့ဒုက္ခကတကယ်ရှိတာမဟုတ်ဘူးမင်းတို့ကဥပါဒံကြီးဆွဲနေလို့ဒုက္ခဆိုတာဥပရောက်တာလို့ပြောတာအဲ့တော့ဥစဉ်တော့အဲ့ဒီတကယ်မရှိတဲ့ဒုက္ခကိုတကယ်မရှိကြောင်းသိဖို့ဒုက္ခကိုသိအောင်လုပ်ရမှာဟုတ်လားတကယ်မရှိတဲ့ဒုက္ခကိုဘာလို့တကယ်မရှိကြောင်းသိဖို့ဆိုတော့တကယ်မရှိဘဲနဲ့ တကယ်ခံစားနေရတာကဘာကိုအခြေခံလဲဆိုတော့အဲဥပါဒံကိုအခြေခံတယ်အဲ့တော့ခန္ဓာရဲကနေပြီးတော့ခန္ဓာနဲ့ဥပါဒံကိုခွဲထုတ်အောင်ပါတရားရှာတယ်ဆိုတာဘာလို့ရမှာလဲဆိုရင်ခန္ဓာနဲ့ဥပါဒံကိုခွဲထုတ်အောင်ဒီခန္ဓာကိုကြီးကိုဆွဲမှုကိုအခြေခံတာပါပဲအဲ့တော့ဘာခွဲထုတ်အောင်လဲဆိုတာဘာလဲဆိုတော့ဒီခန္ဓာကိုယ်ကြီးထဲမှာဆွဲလန်းစရာဘာရှိသလဲအဲ့လိုရှားမှာတကယ်ရှားလိုက်လို့ခန္ဓာကိုယ်က ဒါတရားအထုတ်ထူတဲ့ပုံကိုယ်တွေနည်းနည်းသိပါတယ်မနေ့ကလည်းပြောခဲ့ပါတယ်နော်ခန္ဓာကိုယ်တရားရှုရင်ရှုရင်ဝင်တယ်ထွက်တယ်ပြီးရင်ထိတယ်သိတယ်ပြီးရင်အဲ့ဒီထိတာကဘာလဲယုတ်တိတာကနာအဲ့ဒီယုတ်နဲ့နာဟာဘသူကဖန်ဆင်းလို့ဖြစ်တာလဲဆိုရင်လဲဘသူကမှဖန်ဆင်းလို့လဲမဟုတ်ဘူးအလကားအကြောင်းပဲလားဆိုတော့လဲမဟုတ်ဘူးငါဆူတောင်းလို့ငါလိုချင်လို့ဖြစ်တာလားဆိုရင်လဲမဟုတ်ဘူးဘာလို့အကြောင်းကြောင့်အကျိုးဖြစ်တာပဲလို့ အဲ့လိုသိသွားလို့လို့ရှိရင်ဒုက္ခပေးနေတဲ့တရားခံကိုပေါ်လာလိမ့်မယ်တကယ်တွေ့နေရတာကဘာလဲဆိုရင် ဖြစ်ပြီးတော့ပြက်နေရတာပဲလို့သိလိုက်တဲ့အချိန်မှာသူ့ဘောမှာဆွဲလန်းစရာမရှိဘူးအဖြစ်နဲ့အပြက်ပဲရှိတယ်အဲ့တော့ဆွဲလန်းစရာမရှိတော့ဘူးတကယ်လဲဆွဲလဲမဆွဲလန်းဘူးမဆွဲလန်းတော့ဘူးဆိုရင်ဖြစ်ချင်းကြောင့်လဲဒုက္ခမရဘူးပြက်ချင်းကြောင့်လဲဒုက္ခမရဘူး ဖြစ်ရှင်းတဲ့ပြရှင်းကဒီတရားအထုတ်တဲ့ပုံကိုယ်တွေကြည့်လိုက်မယ်ဆိုရင်သိစရာကြီးဖြစ်တဲ့လေ့လာနေတာပဲသဘောပေါက်တယ်နော်အဲ့ဒါပထမဆုံးကဘုရားကဒုက္ခသစ္စာကိုတဲ့ပိုင်းခြားပြီးတော့သိရမယ်ဘယ်လိုသိရနော်ပိုင်းခြားပြီးတော့သိရမယ်ဆိုတာပထမမွေးဩနာတိဆိုတာဒါခန္ဓာနဲ့ပတ်သက်တာခန္ဓာရှိနေသမျှဘယ်သူမှကိုလွတ်လို့ခန္ဓာနဲ့ပတ်သက်တာဖြစ်တဲ့အတွက်ခန္ဓာရှိတဲ့တတ္တဝါတိုင်းဖျားလည်းမလွတ်ဘူးယဟန်တာလည်း မလွတ်ဘူးအိုတာပဲဘုရားလည်းနာတာပဲနောက်ဆုံးပြိဋိဘံပြုတယ်ဆိုတော့လည်းသေတာပဲကျန်တဲ့ပုဂ္ဂိုလ်လည်းဘယ်သူမှမလွတ်ဘူးဒါခန္ဓာနဲ့ပတ်သက်တာသရဝါအလုံးနဲ့ဆိုင်တဲ့ဒုက္ခတော့မဟုတ်ဘူးဥပါဒါမရှိတဲ့ပုဂ္ဂိုလ်တွေကမှာဘလောက်အိုဘုရားနောက်ဆုံးပြိဋိဘံပြုဖို့ဘယ်ထိသွားတော့ကုသေနာယုံဒီသွားရတယ်ဝေသန်လေးကနေပြီးတော့ခီးရှည်ကြီးနောက်ဆုံးနေ့အတွက်ဆိုလို့ရှိရင်သူက26ထောက်လောက်3ကဘုတ်လောက်ရှိတဲ့ခီးကို 26ထောက်လောက်နားပြီးတော့သွားတာရေစာလို့စာတယ်ပဲပြောတယ်ညှိတာတခုမှမဖြစ်ဘူးသူဒုက္ခခံစားနေရသလားဆိုရင်ကျတို့နဘေးရကြီးကတော့အတော်ဒုက္ခများတယ်ဗျာဒီရာသီကကစုံလာပြည့်တအားပူဖြစ်နေတာမနေ့ကဖြစ်လာတာကဝမ်ယောဂစုံနာရဲ့ဝက်ပြိုသားကိုစားပြီးတော့เนาะအဲ့ဒီပြီးတော့ဒီနေရာကြီးကိုဒီခီးကြီးကိုသွားမှာနေကလည်းပူတော့တိတ်ကိုပြင်မှာပါတယ်26ထောက်လောက်နားတယ်လို့ဆိုပါတယ် အဖေကတစ်ချက်ပဲမကြီးဘူးရေးစားတယ်ကွာအဲ့လိုပြောတယ်အနန္ဒာရေသွားရှာတယ်ပေါ့နော်အဲ့ဒီမှာရေနောက်ထားတွေပါတယ်အကြောင်းကတော့ထားတော့ပေါ့ဗျာရေးစားတယ်နောက်ဆုံးတော့အချိန်မီပဲရပါတယ်နော်အဲ့ဒီမှာကိုစင်ကအန်အော်တာနတ်တွေပဲဗျာဟောဘယ်လိုနတ်တွေမှကိုမသိဘူးဟောပထမဆုံးတော့ထွက်လာတာရှင်းရှင်းပြောရရင်တော့ရတော်ရရားနဲ့လမ်းခွဲခါသာကိလေသာဒီဂရီအပြည့်ရှိသေးတယ်အဲ့ဒီမှာ တိတ္တတာမင်းသားအဲ့ဒီတော့ကတခါတည်းမြင်းမဟီအောင်ပါဇက်ပိတ်တဲ့နတ်ကောခွာသံနေမကြအောင်လက်နဲ့ခံပြီးတဲ့နတ်ကောနတ်တွေတော်တော်ရှုပ်တယ်တကားဖွင့်ပေးမဲ့နတ်ကောနော်ကိလေသာတထာနောနဲ့ပုတ္တဇဉ်တုန်းကအလုတ်ရှုပ်တော်ဒီကိလေသာကဲနဲ့ဖရာအိုကြီးဒီမှာတွဲသွားနေရတဲ့အချိန်မှာအဲ့ရေးလိုချင်တာတစ်ခွက်မှလာပြီးတော့မတိုက်ကြတာတော့တော်တော်အံ့ဩဖို့ကောင်းတယ်ဒီနတ်တွေကိုနည်းနည်းစဉ်းစားဖို့ကောင်းလာပြီ ဟုတ်ကောဟုတ်သေးရလားပေါ့ဗျာနော်တကယ်တော့အဲ့ဒီအချိန်လေးမှာလာပြီးတော့ရေလေးတစ်ခွက်တော့တောက်ဖို့ကောင်းတယ်တော်တော်ဥရဝလာတော်တော်ကပြောတယ်မလားအစာလုံးလုံးဖြတ်တော့မယ်ဆိုရင်တော့မနေနိုင်ဘူးကျွန်တော်ကနတ်တုတ်တာတွေကိုမိုးညင်းပေါက်ကတော့ထဲ့မယ်လို့သူတို့ပြောတယ်ဒီလိုအားရအဲ့နတ်တွေကလည်းကုလသမဂ္ဂလိုပါနောက်ဆုံးကျတော့အလွန်မင်းဆိုရင်မကင်ဖြစ်မိကြောင်းနဲ့ပဲသူတို့ပြီးသွားတာရေလေးတစ်ခွက်ကိုလာပြီးတော့မတိုက်တော့ဘူးเนาะ အဲအဲ့လိုဖြစ်တော့ဒါဆိုတာနာတာပါပဲခန္ဓာရှိရเนาะဒါပေမဲ့ဘုရားမှာချစ်သူမရှိဘူးမုန်းသူမရှိဘူးအဲကြောင့်ဘဝမှာတော့အာရိယပြတ်နေပြီခန္ဓာပေါ်မှာဒါခန္ဓာကနောက်ဆုံးပြိဋိဘာမပြုတ်ရထားပြီးသားမလို့ဖယ်ရှားပြလို့မရလို့ရှိရင်တော့ကန္တဒုက္ခရှိမယ်ဘဝရဲ့ဒုက္ခဖြစ်တဲ့ချစ်သူမုန်းသူချစ်စရာမုန်းစရာဆိုတာမရှိဘူးဒါကြောင့်ဘုရားမှာမုန်းသူနဲ့ တွေ့ဆုံရလို့ချစ်သူနဲ့ကြွေကွင်းရလို့ဆိုတာမရှိဘူး။အားလုံးကတော့ဖျားဖြစ်တယ်ကြည့်မယ်ဆိုရင်ဒီရှင်ဒေဝဒအပေါ်မှာအသက်တရားရဖြစ်ခြင်းဖြစ်ပါလိမ့်မယ်။နော်။ကြားရဝန်းတောင်ရိုက်ရှင်းတယ်လို့ပေါ့ရှင်ပေါ့လိမ့်မယ်။ဖျားမှာတော့အဲ့ဒီဟာမရှိပါဘူးတဲ့။ရာဟုလာတာတော်ပေါ်မှာဖြစ်စီရှင်ဒေဝဒမှာဖြစ်စီဒါကတာတော်ဆိုတော့လေဗမာဘာသာပြန်တဲ့လူတွေကဗမာတွေကတာတော်ကြိုက်ပုံရတယ်ဗျာ။ သူပြင်ချစ်သားဘိက္ခွေဆိုရင်လည်းဘိက္ခွေကယဟန်တို့လို့ပြောတာပဲမြန်မာပြန်ရင်ချစ်သားယဟန်တို့ချစ်သားရဘယ်ဟိုလာမှမသိဘူးအတော်ချစ်ရှင်တဲ့လူတွေနော်တွေ့ရင်တော့မုန်းတယ်မတွေ့ရင်ဘာတော့အတော်ချစ်ရှင်တဲ့လူတွေဒုက္ခပေးတာအဲ့ဒါပါပဲနော်အခုတော့ဖះမှာအဲ့ဒါမရှိဘူးသူ့မှာချစ်သားလည်းမရှိဘူးချစ်သားမရှိသလိုမုန်းသားလည်းမရှိဘူးအဲ့ဒါချစ်ချင်းနဲ့ကြွေကွင်းရတာလည်းမရှိဘူးမုန်းချင်းနဲ့တွေ့ဆုံရတယ်လို့လည်းမရှိဘူး သူ့ရှိမှတွေ့သမျှတော့မျက်စိနဲ့မြင်အဆင့်အာယုံပဲနားနဲ့ကြားရင်အတန်အာယုံပဲဒါသဘာဝတရားတွေပဲဒီကာမဘုံမှာဒီမဲ့ကာမလို့သတ်မှတ်ထားတဲ့ဒီအာယုံနေနေကမကင်းနိုင်ဘူးတွေ့ကြုံရမှာပဲအဲ့ဒါပါပဲဆင်ញင်တွေ့ပြီးတော့လဲဖြစ်ပြီးရင်ဘာဖြစ်လို့ပြတ်သွားမှာပဲလို့ဒီလိုပဲဆင်ញင်လိုက်ရုံပဲကျန်တာဘာမှလည်းဆွဲနေမှာမဟုတ်ဘူးအဲ့တော့ဘဝတွေကဒုက္ခမရှိဘူးခန္ဓာတွေကဒုက္ခကိုလည်းကြုံနာကြုံရတယ် မခံစားရဘူးအဲ့တော့ယမိစ္ဆန္ဒလောတိလို့ပြောအောင်ကဘာမှကိုမလို့ခြင်းတော့ဘူးအဲကြောင့်မရလို့လည်းဘာမှမဖြစ်ဘူးအဲ့တော့ဝိရင်သာပြည်မှာဝါရင်း၃လလုံးစွန်းလုံးလုံးမရပဲမြင်းစာတွေထောင်းစနေရတယ်ဆိုတော့မှလည်းဖခင်တစ်ချက်မှမငြီးဘူးဘာဖြစ်လို့လဲခန္ဓာမရှိလို့လားဆိုတော့ခန္ဓာကရှိတယ်ဘာကိုဖြုတ်လိုက်တာလို့ဥပါဒံကိုပဲဖြုတ်လိုက်တာအဲ့ဒါကိုလည်းပဲ တရားထုတ်တဲ့အခါမှာဖြုတ်ရမှာကဥပါဒံဖြုတ်ရမယ့်ဥပါဒံကိုမမြင်လို့ခန္ဓာကိုဖြုတ်မဲ့ဖြုတ်ဖို့ကြိုးစားရင်တော့ဘာဖြစ်တော့မလဲအတ္တကိလမထာနုယောဂဆိုတာအဲ့ဒါပြောတာเนาะခန္ဓာကိုယ်ကိုဖြုတ်ဖို့ကြိုးစားတယ်ခန္ဓာကဒုက္ခပေးတယ်လို့သူတို့ကထင်တယ်တကယ်တော့ခန္ဓာကဒုက္ခပေးတာမဟုတ်ဘူးဘာဒုက္ခပေးရတော့ဥပါဒံကဒုက္ခပေးတာဒါကြောင့် တန်ခတ်တင်နာပင်စုပါဒာနဲ့ခန္ဓာဒုက္ခထဲမှာအဓိကအလေးထားပြီးတော့သိမှတ်ရမှာကဥပါဒံဆွဲထားတဲ့ခန္ဓာ၅ပါးသာဒုက္ခဖြစ်တယ်လို့မင်းတို့သဘောပေါက်ပါတကယ်တော့အဲ့ဒီမှာလည်းပဲခန္ဓာ၅ပါးရဲ့ဥပါဒံရဲ့နှစ်ခုတွဲလိုက်လို့ရှိရင်နှစ်ခုခွဲလိုက်လို့ရှိရင်ဘာဒုက္ခလဲဥပါဒံကဒုက္ခเนาะအဲကြောင့် ဒုက္ခရဲ့အကြောင်းကိုအောက်မှာကြည့်ရတော့ပါတော့ဣဒံကောပန္နာဘိက္ခွေဒုက္ခသမှုဒိယံအရိယသစ္စာဘိက္ခွေယံတို့ဣဒံကောပန္နာခုပြောမှာကတော့ဒုက္ခသမှုဒိယံဒုက္ခဖြစ်ကြောင်းဖြစ်သောအရိယသစ္စာအရိယတို့သိတဲ့သိတတ်တဲ့တရားပဲပြီးတော့မှအဲ့ဒါပါလို့ရာယံတဏအဲ့ဒါရာယံတဏဒီတဏဟာလို့ပြောတာเนาะ ဒုက္ခဖြစ်ကြောင်းကဘာလို့ပြောရတော့တဏ္ဏလို့ဒီလိုပြောတယ်ဥပရိသသုံးပါးဇဝါကြီးထောက်တဲ့အခါကျတော့လေဒုက္ခရဲ့အကြောင်းကဘာတော့တဏ္ဏပဲနော်တဏ္ဏကြောင့်ဒီခန္ဓာကြီးရတယ်ဆိုတော့အတုတူပဲဘုရားဒေသနာတွေမှာဟိုနေရာနဲ့ဒီနေရာနဲ့ပရိသသုံးပါးမှာတစ်မျိုးဓမ္မစကြာမှာတစ်မျိုးလို့မရှိပါဘူးအတုတူပါပဲဓမ္မစကြာမှာလည်းပဲဒုက္ခရဲ့အကြောင်းကတဏ္ဏလို့ပဲပြောတာပါပဲ အဲပရိသတ်သုံးပါးအရာကြည့်မယ်ဆိုရင်လည်းပဲဒုက္ခရဲ့အကြောင်းဟာပါလဲတဏှာပါပဲယန္တနာတဲ့အဲ့ဒီတဏှာကဆိုပြီးတော့တဏှာပဲပါလို့တတ်မယ်ပြောပြီးအဲ့ဒီတဏှာကြောင့်တဏှာကဒုက္ခတွေကိုဖန်သီးပုံကိုပြောပြောပြမှာယန္တနာအဲ့ဒီတဏှာသည်ပောနုပုိကပုဏ္ဏဘဝိကပုဏ္ဏအဖန်ပန်အထက်ထက်ဘဝိကဘဝတွေဖြစ်နေဖြစ်ရတယ်လို့ပြောတာနော် ဖြစ်ရတဲ့ကြုံရတယ်လို့ပြောတာပောနဘွေကဗာလဲအဖမန်ထထဖြစ်စေတိုင်းဘဝအထထဖြစ်စေတတ်ဤပေါ့အဲ့ဒီစကလုံးလေးကိုလေသိသိချာချာစာအုပ်ဖတ်ပြီးသိသိချာချာမှတ်ထားဗျဒီတချို့တော်တော်များများမြတ်စွာဘုရားကဘုရားဖြစ်ပြီးဟောတဲ့အခါမှာတန်ត្រာတွေအကြောင်းကိုသူမဟောဘူးเนาะပိဿဗံဒီဘဝအကြောင်းပဲဟောတယ်လို့သူတို့ပြောကြတယ်အလုံးလည်းကြားဦးမှာပဲ ဒါပေမဲ့ဘုရားကပါတော့ဒီတဏှာရှိနေသူများတော့ဘောနုဘဝိကဘဝတွေအထက်ထပ်ဖြစ်နိုင်တယ်နောက်လည်းဖြစ်နေတယ်အရင်ကဘဝတွေအထက်ထပ်ဖြစ်ခဲ့တာလဲဘာကြောင့်လဲဒီတဏှာကြောင့်ပဲလို့အဲ့လိုပြောတာဒီဘောနုဘဝိကဆိုတဲ့ပုဂ္ဂိယတန်ត្រာကိုဘုရားလည်းဟောတယ်တန်ត្រာဆိုတာဘာလဲဆိုရင်ဘဝတွေတဘဝပြီးတဘဝတဘဝပြီးတဘဝအထက်ထပ်ဖြစ်နေတာပါပဲเนาะသေပြီးနောက်ဘဝတွေဖြစ်တာလဲရှိပါတယ်အခု ဒီဘဝထဲမှာကိုပထမဆုံးကလေးဘဝတုန်းကကလေးပါပဲနော်နောက်ကြတော့အဲကိုယ်အသက်မွေးဝမ်းကြောင်းကိုလောက်အောင်အသက်မွေးမှုတစ်ခုပညာကိုစီပါမှဆိုတဲ့ဘဝအမြင်ရဘာလို့လဲရတော့ကြောင်းနေရတယ်ဘာလို့ရတော့ကြောင်းနေတယ်ကြောင်းနေတာလဲဘာကြောင်းနေရလုံးဆိုတော့ဒီတဏှာကြောင့်ပဲဟောဒီပညာတက်တာမှာငါစီပါချလို့လွယ်ကူမှာလို့ဆိုတော့ အဲ့မှာဘဝကပြောင်းသွားပြီကလေးဘဝကနေပြီးတော့ဘာဘဝရောက်တော့လို့ကျောင်းသားဘဝဘသူကပေါ်ရတာတဏှာအဖေဖေကပို့လို့လို့မထင်နဲ့အမေဖေလည်းတဏှာစီရပဲအဲကျောင်းသားမှာကျောင်းစားတင်တယ်ပညာတက်လာသည်ဖြစ်စေမတက်လာသည်ဖြစ်စေအရွယ်ရောက်ပြီဆိုရင်တော့ကိုယ့်ကိုပညာစုံပြီးတော့တတ်မှတ်ပြီးတော့ပါရှာတော့အဲ့ဒါရှာတာပေါ့ဗျာအဲ့ကျတော့ဘဝကပြောင်းသွားပြီနော်ဘာဖြစ်တော့အိမ်အောင်ရှင်ရောက်သွားပြီဘာဖြစ်တော့အဲအိမ်ရှင်အိမ်ရှင်မဆိုတာဖြစ်သွားပြီဘဝက သူကပေါ်တဲ့တာတော့တဏှာပဲအဲ့ဒီကနေပြီးတော့သာသမီတွေရလာတော့အမေအဖေဘဝရောက်သွားတယ်ဘယ်ဘဝရောက်သွားတော့ဘသူကပြပို့လိုက်တာတော့ဆိုတော့တဏှာအဲ့ဒီကနေပြီးတော့အခုဆိုရင်တချို့အဖိုးအဖွားတွေရောက်လာပြီဘသူကပို့ရတော့အဲ့တိုင်းမှာပဲယန္တနာအဲ့ဒီတဏှာဆိုတာပောနဖွေကဘဝတွေအထက်ထက်အထက်ထက်အခုဒီတဘဝလို့ပြောတဲ့အသက်80 90 အတွင်းလေးမှာကိုဘဝတွေအထက်တန်းပြောင်းလဲစေတတ်တယ်ဘောနဘုကဘဝအထက်တန်းမပြတ်ဖြစ်စေတတ်တယ်ပြီးရင်နန္ဒီရာဂသဟကတနန္ဒီဆိုတာမြစ်သက်တာရာဂဆိုတာကန့်ညိတာနန္ဒီရာဂသဟကတာဆိုတာအတူတူကဖြစ်တာနှစ်သက်ခြင်းကန့်ညိခြင်းတို့နဲ့တကွာဖြစ်တယ်ပထမနှစ်သက်တယ်ပြီးရင်ဘာလို့ကန့်ညိတယ် မြစ်တထန်နဲ့ကန့်ကြည့်တာနဲ့ဆိုရင်တော့ဘာထူးလဲဆိုတော့ကျောင်းကတောင်မျိုးသားတောင်မျိုးသားတော့ဟိုတောင်မျိုးမှနေတဲ့ဖုန်းကြီးဆိုတော့သိတယ်ပထမဆုံးစိုးစေးဆိုးတဲ့အခါနှစ်တထန်နှစ်တထန်ကစိုးစေးဆိုးတာနဲ့တူတယ်ကန့်ကြည့်ပြီဆိုရင်တော့ချုပ်ဆေးပါထည့်လိုက်တာပဲချုပ်ဆေးထည့်လိုက်ပြီဆိုရင်တော့ချုပ်ဖို့ရအတော်ကိုခက်သွားပြီအဲ့ဒါကဘယ်အားမဆိုကြိုက်တယ်ဆိုတော့ကနန်ဒီပဲမရမနေထိုင်ဘူးဆိုရင်တော့သေပေရောက်ပဲအဲ့ဒါဘာဖြစ်သွားရာဂဖြစ်သွားကတ်သွားချုပ်ဆေးမေးသွားပြီ နော်ချုပ်ဆေးမိသွားရင်တော့ချုပ်ဆေးမိသွားရင် ချုပ်ဆေးမိတာပါပဲနော်နန္ဒီရာကတဂတာပထမသွားမဆွဲနဲ့တဲ့ပြီးရင်ဒီရောင်လေးကလှတယ်ဆိုရင် ချုပ်ဆေးနဲ့ချုပ်ခံလိမ့်မယ်ချုပ်ပြီဆိုလို့ရှိရင်တော့ဘယ်ရောက်ရောက်သူကပြေးလို့ကိုမလွတ်တော့ဘူးရဏဏီရာကတဂတာဘယ်နေရာတိုင်းမှာလဲခုနပေါ်နှုတ်ပွေကဘဝအတိတ်အတိတ်ပြောင်းလဲဖြစ်တယ်ဆိုရင်တဲ့ ပြောင်းလဲဖြစ်သွားရင်အခုကျတို့ကလူဘဝရောက်လာဒီလူဘဝကြီးဆိုတော့ဒုက္ခတိလူဘုံသားဆိုတော့ကိုကိုဘဝကိုမနှစ်သက်ဘူးလားနှစ်သက်တဲ့ဒါဒုက္ခတိဘုံသားမလို့ကိုဘဝနှစ်သက်တာအဲ့ဒါပို့ပြီးတော့ဒုက္ခတိထဲမှာပို့ပြီးတော့စိစိမ်ချမ်းသာတွေပြည့်စုံတယ်ဆိုတဲ့နတ်ဘဝဆိုရင်နှစ်သက်ကောင်းနှစ်သက်ပါပဲတကယ်လို့ခွေးဘဝကျက်ဘဝဝက်ဘဝရောက်တယ်ဆိုရင်တော့အခုရောက်ရှင်လားမရောက်ရှင်နှစ်သက်ဘူး ဒါပေမဲ့ဖြတ်သွားဖြတ်သွားရင်တော့ဘာဖြစ်မလဲတတရာတတရာဖိနန်ဒီဘယ်ဘဝရောက်ရောက်နှစ်သက်တတ်တယ်အတဏှာကလှည့်စားလိုက်တာနော်အခုလူဖြစ်နေတော့ကခွေးဖြစ်ရမှာကိုနှစ်သက်ဘူးဒါပေမဲ့တကယ်ခွေးဖြစ်သွားပြီဆိုရင်အဲ့တော့ဘဝနှစ်သက်တာပဲခွေးဒီကြောင်းထဲမှာတွေ့တယ်ဝဲစားကျိုးလို့ဟိုဒီဒီမသွားရင်တော့ဝအောင်လည်းမစားဘူးစဉ်းစားကြည့်တယ်ဒီခွေးကြီးသိလို့ရှိရင်သူရှင်းနာပန်းအိုးလေးတစ်လုံးချထားပြီးတော့ရောက်ခွေးကြီးနင်း အာဒီပန်အိုလေးနဲ့ဖះကိုအာယုပြုပြီးရင်ငါနင့်ကိုတတ်လိုက်မယ်လို့ဆိုပြီးတော့ရွယ်လိုက်ရင်ထခိုက်မှာပဲသူကလေအဲ့ဒီအချိန်ကြီးရောက်တဲ့အထိသူ့ဘဝတူမဖြစ်နေတော့နှစ်သက်တော့ပဲဒါကြောင့်တတရတတရပြီးနေအခုလည်းဒီတိုင်းမှာကျွတ်လူဒီလက်ကျဲမှာပဲငယ်တုန်းကတော့တက်တက်လည်းမသွားနိုင်တော့ဘူးဒူကနာတယ်ဘာနာတယ်အကုန်လုံးယောဂဆိုရင်ဆေးနဲ့မပြတ်တော့နေရတယ်လူတိုင်းပြောတယ် ဒါနဲ့တတ်သေးလိုက်ပါလားလို့ပြောလို့ဆိုတော့ဘာစကားပြောတာလဲဆိုပြီးတော့ဒါနဲ့ကိုထလိုက်မှာမသေးကြောက်လားဘယ်လိုအခြေအနေမှာမဆိုနှစ်သက်တယ်ဒါဘယ်သူမှအပြစ်ပြောစရာမရှိဘူးဒီတဏှာကလှည့်စားထားရင်အဲ့တိုင်းပဲဒါကြောင့်ယန္တနာအကျင့်တဏှာကြီးဘောနုဝေကဘဝအတိတ်တွေတမျိုးပြီးတမျိုးပြောင်းတယ်ဘယ်လိုအိုတဲ့နာတဲ့ဘဝအထိပြောင်းတယ်တတ္တရတတ္တရဘိနန္ဒီဘယ်လိုပဲပြောင်းလဲပြီးတော့ဘယ်ဘဝပဲရောက်ရောက် နှစ်သက်ခြင်းနဲ့တော့အမြဲတွဲနေတယ်နော်အဘိနံတတ္တရာဘိနံညုန်ဒီယန္တနာပောနုဘွေကနန္ဒီရာကတ္တရာနန္ဒီနဲ့ရာတို့နဲ့အမြဲတမ်းကပ်ညီတယ်တတ္တရာတတ္တရာဘိနံဒီဆိုတာကတော့ဘယ်ဘဝရောက်ရောက်ကျင့်တတ်နေတယ်ဒါတဏှာကဖန်သီးတာကိုပြောတာတဏှာတယောက်ကိုမပြောသေးဘူးတဏှာဆိုတာဘာဖြစ်တတ်လဲပောနုဘွေကဘဝအတ္တတွေတစ်ခုပြီးတစ်ခုပြောင်းနေတယ် အခုလူဘဝနေပြီးတော့သေပြီးနောက်ဘဝတွေမဟုတ်ဘူးအခုလူဘဝလေးတစ်ခုတည်းမှာကိုပဲကလေးဘဝចောင်းသားဘဝအိမ်အောင်တဲ့ဘဝမိဘဘဝဘိုးဘဘဝပြီးရင်လူအိုဘဝလူနာဘဝမသိမရှိအဲ့လိုဘဝတွေအမျိုးမျိုးပြောင်းနေလိမ့်မယ်တဲ့ဘောနဝိကနန္ဒီရာဂတာကဘယ်လိုပဲပြောင်းပြီးတော့ဘယ်လိုပဲဖြစ်ဖြစ်ဒီဘဝကိုတော့တတ်မထုံမယ်ကန့်ညိထုံမယ်စွန့်မြင်ရှင်ရတယ်ဆိုတဲ့လူဘယ်သူမှ မရှိဘူးစွန့်ပြစ်ဖို့သွားပြောရင်တော့ရိုက်ကောင်းရလိမ့်မယ်ဟုတ်စာထဲမှာသောနာယဟန်ရဲ့အဖေကြီးဟိုမုတ်ဆိုးတစ်သက်လုံးလောက်နေတဲ့အဖေကြီးနောက်ဆုံးတေကန်ကြီးတော့ကြောင်ကတန်းပြစ်မှဟိုပန်းအိုးလေးသွားပေးပြီးတော့ဖះအာရုံပြုလှူလိုက်ဆိုတာဒါနောက်ဆုံးသုတစီကြကနေမှုတို့သူလက်ခံတာနောက်ပြန်တဲ့ဘက်လောက်ဆိုဖះသေးချင်းသေးမှစိတ်ကြတာမဟုတ်ဘူးရော့ဒီဖះအိုးလေးပါလေကျိုးလှူပြီးတော့ဖះရှိဆူတောင်းထားလို့ပြောလို့ကတော့မေတ္တာဖခြင်းနဘာတော်ချလိုက်အောင်ပဲမခံနိုင်ဘူးဘူးသူမှဟုတ်တယ်မလား ဟိုလည်းလုံးဝသေချာတော့သေကံနည်းမလို့တာကလက္ခဏာဖြစ်မယ်နော်အဲဒါကြောင့်ဘယ်လိုအခြေအနေမျိုးမဆိုနန္ဒီရာဂတာကတာနန္ဒီနှစ်သက်ခြင်းဆိုတဲ့ဆိုစီရာဂဟုတ်လားခိုင်မြဲခြင်းဆိုတဲ့ချုပ်ဆေးတို့ ਨੇ တွဲလျက်ဖြစ်နေတတ်တယ်တွဲလျက်ဖြစ်နေတယ်ုံနေမဟုတ်ဘူးတတ္တရတတ္တရာဖိနန္ဒီနိဘယ်လိုအခြေအနေဘယ်ဘဝမျိုးရောက်ရောက်လဲနှစ်သက်နေတတ်တဲ့သဘောရှိတယ်တဲ့ ဒါတဏှာရဲ့အပြစ်ကို ပြောတာပဲရှိတဲ့တဏှာတရုပ်မဟုတ်ဘူးတရားထိတံအဲ့လိုဖြစ်စေတဲ့တဏှာတွေကဘာတွေလဲဆိုတော့ကာမတဏှာဘဝတဏှာဝိဘဝတဏှာကာမကာမဆိုတာကမနေ့ကလည်းပြောခဲ့တယ်နော်ဒီလူတွေကြိုက်နှစ်သက်စရာဖြစ်တဲ့အာယုံ၅ပါးကိုကာမလို့ခေါ်တယ်ကာမတဏှာဆိုတာအဲ့ဒီအာယုံ၅ပါးကိုကြိုက်နှစ်သက်တတ်တဲ့ တဏှာဒါကတော့ရှင်းပါတယ်ဥစဉ်ကာမသရပုံသားတိုင်းမှာအစင်အတန်အနတ်အရသာအတွေ့အထိဒီထက်မှာကိုကြိုက်နှစ်သက်တာတွေရှိနေတာပဲအဲ့ဒီအာယုံ၅ပါးတွေကဘယ်ဟာတော့လုံးလုံးစွန့်ပစ်ပြီးမလိုချင်တော့ဘူးလို့ကိုမရှိဘူးငါးခုစုံနေမှာအင်းပြည့်အားပြည့်အသက်ရှိတာပဲအဲ့ဒီကတစ်ခုခုရော့သွားရင်အဲ့ဒီတစ်ခုကသေးသွား မျက်စိကအဆင့်မမြင်တော့ဘူးဆိုမျက်စိသေးသွားမယ်နားကအတံမကြားဘူးဆိုနားသေးသွားမှာနှာခေါင်းကအနတ်မရတော့ဘူးဆိုနှာခေါင်းသေးသွားမှာရှားကအရသာမသိတော့ဘူးဆိုလေဒီရှားကြီးကရှားသေးကြီးပဲသူကသူပိုက်နေအာဟာရတွေဘလို့တွန်းတွန်းအဲနှလုံးအသက်ရှင်နေပြီပဲဘဝတွေကခံစားကြမှာတော့အသက်မရှိတော့ဘူးခန္ဓာကိုယ်ကအတွေ့အထိမသိရင်ခန္ဓာကိုယ်ကသေတာပဲเนาะဒီလေဖြတ်တယ်တခြားသေတယ်ဆိုတဲ့လူတွေကအဲ့တခြားကဘာမှမသိတော့တဲ့လူတွေပြောတာပဲအဲ့တော့အသက်ရှင်နေသူတို့များ ဘာလို့ဒီအာယုံ၅ပါးဆိုတဲ့ကာမကိုတော့ဆွဲတယ်အဲ့ဒါကိုကာမတဏဒါရှင်းပါတယ်ကာမတဏဆိုတာဘာလဲဆိုရင်အာယုံ၅ပါးကာမဂုဏ်တရားတို့ပေါ်မှာတတ်မဲ့တဲ့တဏဘဝတဏဘဝဆိုတာလည်းရှင်းပါတယ်ဒီတက်ရှိနေတဲ့ငါငါလို့ပြောနေတဲ့ဒီခန္ဓာကိုယ်ကြီးယုံနာတစ်ခုအစုဝေးခန္ဓာအပြင်ခွင့်မဲ့ဆိုရင်ခန္ဓာ၅ပါးအစုဝေးဖြစ်တယ်ဒီသက်ရှင်ဘဝကြီးပေါ်မှာခုနလိုပြောပြီး တတရတတရာဖိနန္ဒီနီအရာဘယ်လိုအချိန်မျိုးရောက်နေနေကိုယ့်ကိုချစ်နေတာဟာအတဏလို့ဘဝတဏအဲ့ဒါကြီးကရှင်းတယ်ဗျနင်းနေစီရချုပ်တာဝိဘဝတဏဝိဘဝတဏကိုတက္ကရာများမှာဖြတ်တာဘဝပြတ်မှုကိုတတ်မဲ့တဲ့တဏလို့ပြောတာအဲ့လိုဖွင့်တယ်အဲ့လိုပြောမှဆိုရင်ကျွန်တော်ဒီပြေးတတ်မှာ ဘဝတဏ္ဍမဝိဘဝတဏ္ဍမရှိနိုင်ဘူးဘဝပြတ်ရှင်နေဆိုတဲ့လူဒီထဲမှာပါလားမပါဘူးအဲ့ဒါဆိုတော့ဒီသုံးကတဏ္ဍကဒီသုံးခုပဲရှိတယ်သုံးမျိုးပဲပြတယ်ကာမတဏ္ဍဒါရှင်းတယ်အာယုံ၅ပါးတတ်မယ်ဒါဘဝတဏ္ဍဒါလည်းရှင်းတယ်ဒီဘဝဝိဘဝတဏ္ဍကပါလေဘဝပြတ်မှုကိုတတ်မဲ့တဲ့တဏ္ဍဆိုရင်တခြားတတ်မဲ့တာတွေအများကြီးတယ်ဥစ္စံအာယုံ၅ပါးမဟုတ်ဘူး ကိုယ့်ဘဝလည်းမဟုတ်ဘူးဆိုတော့ဒေတာကိုချစ်တာတွေဒလေထုံးတန်းတွေကိုချစ်တာတွေဟုတ်လားပညာဂုံသိက္ခာတွေကိုချစ်တာတွေမရှိဘူးလားကိုကိုဘာသာအမျိုးဘာသာသာသနာပြောတဲ့ချစ်တာတွေအဲ့ဒါအာယုံ၅ပါးမဟုတ်တဲ့အတွက်ကာမတဏ္ဍာလည်းမဟုတ်ဘူးကိုရဲ့ဘဝမဟုတ်တဲ့အတွက်ဘဝတဏ္ဍာလည်းမဟုတ်ဘူးဝိဘဝတဏ္ဍာကဘဝပြတ်တာကိုစွဲမှဝိဘဝတဏ္ဍာလို့ပြောရင်အဲ့ဒါတွေကဝိဘဝတဏ္ဍာတွေလည်းပါလို့ရပါအောင်လားမပါဘူးဆိုရင် တတ်မှတ်မှုတော့ရှိတယ်တဏှာသုံးမှုတည်းစင်ရဲမဝင်မှုဆိုတာမရှိဘူးအဲ့တော့ဥစ္စတော်ဒီပါဠိတရာစီကံရတော့ဒါပါရိသေတာနီခေါ်တယ်အကျွင့်ကိုယူရတဲ့နီးကာမတဏှာဖြင့်အာယုံ၅ပါးတတ်မှတ်မှုကိုယူတယ်ဘဝတဏှာဖြင့်ကိုယ့်ဘဝကိုခင်တွယ်တတ်မှတ်မှုကိုယူတယ်ဆိုရင်အဲ့ဒီနှစ်ခုကလွဲလွေကြံတဲ့တတ်မှတ်တတ်မှတ်မှုတွေလိုချင်မှုတွေမှန်သမျှပါလေဝိဘဝတဏှာပဲ ဘာတဏှာတော့အဲ့ဒါမှဒီစကလုံးသုံးလုံးနဲ့တဏှာအားလုံးကိုသိမ့်လို့ရမှာအဲ့လိုမဟုတ်ဘူးဆိုရင် တတ်မှတ်မှုတော့မှန်တယ်တဏှာစင်းတော့ဘုရားဟောတဲ့သမုဒိယသစ္စာတဏှာစင်းတော့မဝင်ဘူးဆိုတာရှိကိုမရှိဘူးတတ်မှတ်တဲ့အရာတိုင်းဟာဝင်ရမယ်နော်ဒီလိုလဲတွက်လို့ရသေးတယ်တဏှာရင့်သွားရင်ဘာဖြစ်လဲဆိုတော့ပရိစ္ဆာသုံးပါး မောကိုဖြစ်တယ်တဏှာဖြစ်စီရင်ဘာဘာဖြစ်တော့ဥပါဒံတဏှာမှာ၃မျိုးပြရမယ်ဥပါဒံကျတော့၄မျိုးပြထားတယ်ဇရာကြီးကဘယ်ရောက်တော့မှန်းသိဘူးမသိဘူးအဲ့ဒါဇရာကြီးကိုခေါင်းနဲ့ချွတ်လိုက်အဲ့ဒါကာမုပါဒံကာမုပါဒံဆိုတာကကာမလို့ပြောတယ်အာယု၅ပါးပေါ်မှာဆွဲလန်းတာပဲဒိဋ္ဌုပါဒံဆိုတာကအယူဆွဲဒိဋ္ဌိအယူကိုပြောတာနော်သီလပတုပါဒံမှာသီလဝတ္တသီလဆိုတာအလေးအထား ဝတ္တဆိုတာကိုကျင့်နေတဲ့အကျင့်ဝတ္တဆိုတာအကျင့်ဒီလိုတရားထိုင်တာတွေဘာတွေအကျင့်မဟုတ်ဘူးဘာအကျင့်ချင်းကောက်ရိုက်တဲ့လူကကောက်ရိုက်တာလည်းအကျင့်ပဲလင်းလင်းလက်ဖက်ဆန်သွားမှဆိုတော့လည်းလက်ဖက်ဆန်သွားတာလည်းအကျင့်ပဲအဲ့ဒီအဲ့ဒါမျိုးတွေပါတာပေါ့ဗျာကျန်တဲ့ဖရားလက်ထက်ကတော့တခြားဆိုးရတဲ့ဆိုးရတဲ့အကျင့်တွေအများကြီးရှိပါတယ်ဒါတော့ဝတ္တဆိုတာအကျင့်အဲ့ဒါပေါ်ကန့်ညီတာတိလဝတ္ထုပါဒံပြီးရင်နောက်တစ်ခုဟာအတ္တဝါဒုပါဒံအတ္တဝါဒုပါဒံကတော့ မြန်မာလိုရေးတဲ့အထဲမှာဆရာကြီးဦးရွှေအောင်မြန်မာပြန်တာကိုဦးစင်းကအကြိုက်ဆုံးပဲအတ္တငါလို့ဝါဒပြောစရာဖြစ်အတ္တဝါဒဆိုတာဘာလို့ငါလို့ပြောစရာဥပါဒံကန့်ညီတာငါလို့ပြောစရာပုံမှာကန့်ညီတယ်ဆိုတော့ငါလို့ပြောစရာအလုံးသိတယ်ငါငါလို့ပြောတာဘာကြီးကိုပြောတာလဲဒီကနာကြီးပြောနေတာသဘောပေါက်လားအဲ့ဒါဆိုအဲ့ဒီတဏှာ၃ခုနဲ့ဥပါဒံ အနုနဲ့အရင်နဲ့တွဲလိုက်မယ်ဆိုရင်ကာမတဏှာကြောင့်ကာမုပါဒံကာမတဏှာကရင့်လာရင်ကာမုပါဒံဖြစ်လာတယ်အဲ့တော့ကာမုပါဒံဟာဘယ်ကလာတာဆိုရင်ကာမတဏှာကလာတာသဘောပေါက်တယ်နော်အဲကာမတဏှာနောက်ကြည့်ပါတော့ဘဝတဏှာဘဝတဏှာဘဝပေါ်မှာတတ်မှမှုရင့်လာရင်ဘာဥပါဒံဖြစ်မလဲအတ္တဝါဒုပါဒံ ဘဝဆိုတာလေဒီခန္ဓာကိုယ်ကြီးပဲအတ္တဝါဒငါလို့ပြောစရာဆိုတာလေဒီခန္ဓာကိုယ်ကြီးပဲသူတို့စဉ်ဘဝတဏကယင့်သွားရင် အတ္တဝါဒုပါဒအတ္တဝါဒုပါဒဟာဘယ်ရလာတာလဲဆိုရင်ဘဝတဏလာတာရတနာတစ်ခုနဲ့ဥပါဒဏ်เนี่ยနှစ်ခုကုံသွားရင်ကြံနာကတဏဘက်ကတစ်ခုနဲ့ဥပါဒဏ်ဘက်ကနှစ်ခုတဏကဘက်ကဝိဘဝတဏဥပါဒဏ်ဘက်မှာဘာဘာဥပါဒဏ်လဲဒိဋ္ဌုပါဒဏ်နဲ့သီလပတုပါဒဏ်ပါတယ် အဲ့တော့ဒိဋ္ဌိပါဒံဘယ်ကလာတာလဲဆိုရင်ဝိဘဝတဏကလာတာသီလပတုပါဒံကရောဘယ်ကလာတော့ဒီဝိဘဝတဏကပဲလာတာကာမတဏကလာလို့မရဘူးကာမတဏကကာမှုပါဒံနဲ့သူ့အတွဲနဲ့သူ ရှေ့ပြီးအဲ့တော့ပြီးတော့ဘဝတဏကလည်းအတ္တဝါဒုပါဒံနဲ့သူ့အတွဲနဲ့သူရှေ့ပြီးဆိုရင်သီလပတုပါဒံလည်းဘယ်ကလာတာလဲသူဝိဘဝတဏကပဲလာတာသောပါလားအဲ့တော့ဝိဘဝတဏဆိုတာဘာလဲဆိုရင် ဒိဋ္ဌိအနုစားနဲ့ဘာလဲသီလအလေးထားဝတ္တအကျင့်အဲ့ဒီဟာတွေအကုန်လုံးပေါ်မှာတတ်မဲ့တဲ့တဏှာအဲ့တော့ဒိဋ္ဌိဆိုတာအယူဝါဒနဲ့ပတ်သက်ပါတယ်အဲဒီတဲမှာတေခရာဆရာတို့ကအဲဘဝပြမှုကိုတတ်မဲ့တဲ့တဏှာဆိုတာအဲ့ဒီဘုရားလက်ထက်ကခစ်ပြိုင်ခစ်ပြိုင်တာဟုတ်ပါဘူးဘုရားတက်စောပြီးတော့ကောဖြစ်နေတဲ့ဘာသာတွေအကုန်လုံးထဲမှာဒီနေ့အထိဘာသာတတန်းအရှိဆုံးနဲ့ အဲ့ဒီခေတ်တုန်းကလည်းလူလေးလားဇာဆုံးဘာသာကဗုဒ္ဓဘာသာမဟုတ်ဘူးဂျိမ်းဘာသာဘာဘာသာလဲဂျိမ်းဘာသာဂျိမ်းကြီးကဘာလုပ်လဲဆိုရင်သူတို့ယူဝါဒကဒီခန္ဓာကိုယ်ကြီးကကဟန်းကြောင့်ဖြစ်လာတာအဲ့တော့ဒီခန္ဓာကိုယ်ကြီးရှိနေစဉ်အတွက်မှာကံသစ်တွေမပြုတ်တော့ဘူးဆိုရင်နောက်ထပ်ကံဆက်စရာမရှိတော့ဘူးဒါပေမဲ့အရင်ကပြုတ်ထားတဲ့ကံတွေတော့ရှိတယ်အဲ့ဒီကံတွေကုန်အောင်ကြရင်ဘာဖြစ်လို့ဆင်းရဲခံပြီးတော့ ပေးဆက်ရမယ်ဆိုပြီးတော့ဒီအတ္တကိလမထာနုယောဂအချင်းကိုဆက်လက်မတတ်ကျင့်လာတာအဲသူတို့ပဲအခုတည်းလဲကျင့်တော့မယ်ဥစဉ်ဒီပန်းဒီရောက်တော့ကသွားကြည့်တယ်တကယ်ကိုစိတ်ပြည့်စရာလို့ပြောရမလားတနာစရာလားအံ့ဩစရာလားမသိဘူးလှုပ်ယုံလေးလှုပ်နိုင်တော့တယ်ပိန်ရှိနေပြီအသက်ရှိတယ်ဘာလို့ဆိုတော့ရေလေးပဲဒီနေ့တစွန်းလောက်အာဟာရလေးမသေးုံတိုက်ပြီးတော့ကျန်တာလုံးလုံးမစားဘူးအဝတ်လည်းမကတ်ဘူး အဝတ်မကပ်ဘူးဆိုတာအခုလိုပူးနေတဲ့အချိန်ဆိုသိပြဿနာမရှိဘူးအဲ့ဒါဟိမဝန္တာနဲ့အနီးလေးအေးတဲ့အချိန်ဆိုတကယ်ကိုအေးတာအဲ့ဒီအချိန်မှာလည်းအဝတ်မကပ်ဘူးဘာဖြစ်လို့လဲဆိုတော့ဒီခန္ဓာကိုယ်ကြီးကိုညှင်းဆဲပြင်မှာကံဟောင်းနေကုန်မှာဗြဟ္မဏတွေညှင်းဆဲတာနဲ့အတ္တကိလနာမထနဲ့မတူတတ်ဘူးဗျဗြဟ္မဏတွေကဒီခန္ဓာကိုယ်ကြီးဟာအတ္တရဲ့ပျော်စရာမဖြစ်အောင်ဆိုတဲ့ရွယ်ချက်နဲ့ညှင်းဆဲတာဂျိန်းနေကပါလေကံအဟောင်းနေ ကုံသွားဖို့ဆိုပြီးတော့တဲ့ကံတက်တော့ကတော့ပူစရာမလိုဘူးသူတို့ကဘာဒုစရိုက်မှာကိုမလောက်တာကံဟောင်းနေဘာဖြစ်တော့ကုံသွားအောင်လို့ဆိုပြီးတော့ခန္ဓာကိုယ်ကိုညှင်းဆဲနေတာတော့အမို့ကောင်းတဲ့အကျင့်ဒါပေမဲ့အခုအထိအိန္ဒိယမှာလူအလေးစားဆုံးပဲဟိုခေတ်ကလည်းဖះဒီသမောဝိနောနေဆိုတဲ့အထင်္ဂလာထဲမှာသူတို့ချိုးပြတယ်လောကမှာဘာသာရေးကိုလေးစားကြင်ယူတဲ့လူတွေက တစ်ကရူပပမာဏိကရုပ်ဆင်းကြည့်ပြီးတော့ကြည်ညိုတာရုပ်ဆင်းဆိုမှမျက်နှာလှမလှနဲ့မလောင်းနဲ့ပြောတာမဟုတ်ဘူးယောက်ျားမြတ်တို့ရဲ့အင်္ဂါလို့ခေါ်တယ်32ပါးသောလက္ခဏာတွေနဲ့ကြည့်ပြီးတော့အဲ့လိုဥပရိယုတ်ကြည့်ပြီးတော့ကြည်ညိုတဲ့လူတွေလေးကျိုးသုံးကျိုးလောက်ရှိပါတယ်အဲ့တော့မြတ်စွာဘုရားဖွာဘုရားလောင်းဖွာတော်မူပြီးတော့ပေးစားဝဲတွေကကြိုဆောင်ပြီးတော့လှုပ်ကြွေးပြုဖို့သွားနေတာလေဒီဥပရိယုတ်ကြောင့် ဒီယောက်ျားမြတ်တို့ရဲ့လက္ခဏာပါလို့ရှိရင်မဟုတ်ရှာဖျားဖြစ်ကိုဖြစ်မှာအဲ့လိုအဲ့လိုနည်းနဲ့တွက်ခဲ့တာအဲ့ဒါလေးကျိုးသုံးကျိုးရှိတယ်တချို့ကဂောတပမာဏိကဆိုတာသတင်းကြီးလို့အတန်ကောင်းတာကိုပြောတာမဟုတ်ပါတော့သတင်းကြီးတာဘယ်လိုကတော့ဘယ်ပုဂ္ဂိုလ်အဲ့လိုသတင်းကြီးတာနောက်ရောရောင်ခတ်ပြီးလိုက်တဲ့ပုဂ္ဂိုလ်က၅ကျိုး၄ကျိုးလောက်ရှိတယ်ဘယ်လိုရှိတော့ အာကျိုးလေကျိုးတော့အဲ့လိုသွားနေတာဘာလို့တော့ဘာဟိုလေသူများတွေကလည်းအဲ့လိုပဲသတင်းကြည့်တယ်အဲ့ဒီသွားဘာဖြစ်တယ်ဆိုလို့ညာဖြစ်သလိုပြီးတော့လည်းဟိုဒီဒီနိုင်ငံမှာကဟိုဟုတ်တာပြောရင်အန်ဒရယ်ကြီးတာလိန်ရတာကဘာမှအန်ဒရယ်မရှိဘူးခင်ဗျားတို့တတ်တရှိရင်စီးပွားဖြစ်ရလိန်တယ်လိန်အဲဘာရမယ်ကွာဆိုပြီးတော့ချဲခဏန်းပေးနေတယ်ဘုန်းကြီးတစ်ပါးကြီးတယ်ဟုတ်လားဆိုတော့ဟုတ်ဟုတ်မဟုတ်ကိစ္စရှိတယ်ကိုကုံတာလည်းမဟုတ်ဘူးလေ तू ကပေးလိုက်တာပဲအဲ့တော့တိုးသွားတယ်လို့ဟာတိတ်မှန်တာပဲဆိုပြီးတော့လားလူတယ် သတင်းတွေအကုန်လုံးပို့တယ်ဟာလေသူရှိဝမ်းဝမ်းကိုလဲလို့မမှန်တဲ့လူကဘူးတရားမှမပြောဘူးနော်ဟုတ်လားရင်တို့ရင်ပြောတယ်အဲ့ဒီလောကအလွယ်ဆုံးပါသူလည်းသူကနဲ့သူတရားကတော့မှန်မှာပဲဒီအကွက်တရားရှိတာပဲအကွက်တရားလူတရားဟောတာပေးတရားအားကတော့ပန်သွားပြီအမှန်တဲ့လူကလိုက်ပြောလိမ့်မယ်ဘယ်ဘုန်းကြီးပေးလိုက်လို့ဘယ်ပုဂ္ဂိုလ်ကြီးပေးလိုက်လို့ငါကွက်တိပဲအဲ့ဒါဆိုကျန်တဲ့လူတွေလာလိမ့်မယ်ဟိုကိုယ်စက်ကိုရောမပြောဘူးအသားလေး သူများကြိတ်ခံမလို့ဒါလေးမသိကြအောင်စောင့်ပြီးတော့နေတယ်အဲ့ဒါကြောင့်ဒီနိုင်ငံမှာဟန်ဆောင်တတ်တဲ့နိုင်ငံမှာလိန်ရတာအတော်လွယ်တယ်နော်ဟိုဟိုခေတ်ကပုံကူတွေပြောတာမဟုတ်ပါဘူးဒါပါတော့အကုနာဘာပါတာလဲကျိန်းဘာသာဒီအကြောင်းပြောလို့ဥစားပါတော့ဂောတပမာဏကဂုံသတင်းကြီးလို့ကြီးညိုတဲ့ပုံကူကအဲ၅ကျိုး၄ကျိုးလောက်ရှိပါတယ်နောက်တစ်ခုကလွတ်ခန့်ပမာဏိကာတဲ့ဘာမှလုပ်เสียမလို့ဘူး ကောင်းကောင်းပါးပါးသာနေအဝတ်လည်းမဝတ်ဘူးအစားလည်းမစားဘူးဒီအိန္ဒိယမှာဆိုရင်ဦးဇင်းတို့တွားတော့တော့အဲ့ဒီအရာတွေမတွေ့တော့ပါဘူးခုနဂျိန်းနေတော့တွေ့တယ်ဆရာတော်ဥက္ကရာတို့ရှင်ဟရိသအောင်တော်တို့တွားတော့မှဆိုပင်စာတပကျင့်တယ်ဆိုပြီးတော့တကောလုံးဘာမှမရှိဘူးဒီလိုຫນွေမွန်းတဲ့ချိန်ပဲဆိုရင်လေးဘက်ကမိဖို့လေးဖို့အဲ့မှာအလဲကောင်မှာထိုင်းတာလေးဘက်ကမိဘူးလေးခုနဲ့အပေါ်ကနေရဲ့ အပူ၅ချက်နဲ့အဲ့ဒါဘာလဲဆိုရင်ပင်စံတပတ်အဲ့ဒီကျင့်ကျင့်တဲ့ပုံကိုယ်တွေဆိုရင်ဝိုင်းဝိုင်းလေလို့လောက်လာပြီးတော့ရှိခိုးကြတာစွပန်ကြတာအကုန်လုံးပဲတခြားအများကြီးပါပဲစာရဲပါတာစုပေါ်မှာတာအိတ်တဲ့ပုံကိုယ်တို့လက်တစ်ဖက်ကိုအမြဲမြောက်ထားတဲ့ပုံကိုယ်ခြေထောက်နဲ့တစ်ကိုင်းကိုချိတ်ပြီးတော့တော်တော်ဆွဲကျင့်တဲ့ပုံကိုယ်တွေဘာပဲပြောပြောအဲ့ဒီပုံကိုယ်တွေဆိုသွားတာပဲဒါတော့ဘာမှမပြောလဲခင်ဗျားတို့ဒီဥစဉ်က စာသင်တော့သိမရပြီခပ်ပြင်းပြင်းဥစဉ်နေတပည့်တယ်ဆိုပြီးအမင်းပုံစံကြီးရတယ်ဥပဒေရောကတော့သိတော့မစိုးမင်းဘာလုပ်နေလဲလို့ဘာစကားမှတခွတ်မှမပြောဘဲနဲ့မင်းဟုတ်ကွင်းထဲကနေဘူးမှာသွားရက်နေတခွတ်မှပြောစရာမလိုဘူးလို့ဖြတ်သွားတယ်လို့ဟိုးနေဘူးတဲ့မှာကိုရောကြီးထီလဲမပါဘူးဘာမှလဲမပါဘူးဒီတိုင်းကြီးရက်လို့တော့လို့ပြောတယ်ဟင်းဟုတ်လားဆိုသွားကြည့်နေမယ်တဖြည်းဖြည်းကြည်ရင်ကြည်ဘာပဲဖြစ်တော့မလို့ညာပဲဖြစ်တော့မလို့ ਨੇ ပုံးလှူခဲ့မှာပဲမင်းတခွတ်မှပြောစရာမလိုအဲ့ဒါစားရောတက်တက်လုံးနော် ဘာဘာပမာဏိကခေါ်တော့လုခပမာဏိကဓမ္မပမာဏိကလုခပမာဏိကဘယ်လောက်ရှိလို့10ပုံပုံ9ပုံလောက်ရှိတယ်10ပုံပုံ9ပုံလောက်ရှိတယ်တဲ့ဓမ္မပမာဏိကတရားမှန်မှန်မှန်ကိုအကြောင်းပြုပြီးတော့ကျင်ရတဲ့လူကတော့တသိမ့်မှာတယောက်နှုံးလောက်ပဲရှိတယ်ဆိုတော့မြတ်စွာဘုရားတရားအမှန်ဟောတာဟိုဂျိန်းဝါဒကခုနလုခပမာဏိကကိုလောက်ထားဆိုတော့ဂျိန်းဝါဒကိုကျင်ရတဲ့ပုဂ္ဂိုလ်တွေ များမှာပဲအခုထိလည်းပဲဗုဒ္ဓဘာသာကွယ်သွားပြီမယ်ရင်းဝါဒပဲကြတယ်ဘာလို့မို့လူတွေကကိုမလုံနိုင်တာလုံနိုင်တော့အတင်ကြည့်တာလုံနေဘာရတာလို့ညာမလဲဒီအဝတ်မှာပါတဲ့ဂျိမ်းဖုန်းကြီးကလွတ်တော်တော်ဘာလို့တက်ပြီးတော့မင်းကုန်းနေပါလေပြောတာဥစေသွားသွားတယ်ဟိုမှာဝတ်ဖြူစင်ကြီးယူဝတ်လို့အဝတ်မပါဘူးဟိုဒီဝတ်ဖြူစင်ဒီနောက်ကပေးတဲ့ကဝတ်ဖြူစင်ကြီးနဲ့လူ30လောက်ရှိတယ်အမျိုးသမီးတွေရော तू ကဝတ်မပါဘူး လက်ထဲမှာရေဘူးလေးတစ်ခုပါတယ်တစ်ဖက်ကတစ်ဖက်ကတပြက်စီလေးပါတယ်သူယူအမိုင်လဲတဲ့သူမျက်ပြက်စီလေးပါတယ်ဒါပဲဥစဉ်ကကြုံတော့ဆိုပြီးတော့သွားပြီးတော့ဓာတ်ပုံရတာအဲ့တော့ဖေဖော်ဝါရီလအေးသေးတယ်ဥစဉ်ကခေါင်းမှာလဲခေါင်းစွပ်လဲစောင်းထားတယ်ခြုံတယ်လဲခြုံတယ်လက်ကလဲအဲ့ဒီလက်ရှည်ကြီးနေပေါ့သင်္ကန်းလဲထူထူကြီးဝတ်ထိုင်တယ်အဲ့ဒါဓာတ်ပုံသွားရိုက်နေတာစိတ်ဆိုးမယ်အောင်မလားမဟုတ်ဘူးမဆိုးဘူး ဥစဉ်ကတော်တော်သနာစရာကောင်းတဲ့တတဝါတကောင်အနေနဲ့ကြည်တာဘာကြီးတော့ပို့ပြီးကိုရှုပ်လို့ကောင်းမလဲစွတ်တည်တယ်အဲ့ဒီလည်းဝတ်ထတယ်ကိုကလည်းယုံပတ်ထားတယ်ဆိုပြီးတော့သူတနာကမားဖြစ်နေကိုကြည်တာဘာလို့သူကတခုမှမမိုးအဲ့ဒီရာသီကြီးကိုမိုးဝဲဖဲကိုနေတာအဲ့ဒါကိုသူတပည့်တွေကတော့ဝတ်ဖြူစင်ကြယ်တွေဝတ်ပါတယ်သူကနေနဲ့တူပါတယ်တေတံဘာရာကိုင်းဆိုတော့တေယိုမျိုးသမီးတွေကတဝက်လောက်ပါတယ်ကျွန်တော်ပြည်တို့ပဲအဖြူတွေလည်းပါတယ် သူတို့ကြိုက်နေတာပဲကြီးညိုတာပဲအခုဒီလဲရှိသေးတယ်ဗုဒ္ဓဘာသာကိုကြီးညိုရလို့လို့ထင်နေရရမရှိတော့ပါဘူးဟိုတကယ်တော့အိန္ဒိယမှာဗုဒ္ဓဘာသာကြီးညိုရတဲ့လူဆိုတော့ဗမာပြည်ကသွားတဲ့ဒါမှမဟုတ်ဗမာပြည်တို့ယူရီးယားတို့ဟိုကိုရီးယားတို့လို့ဗုဒ္ဓဘာသာနိုင်ငံတွေကသွားတယ်ဖျားဘူးဗုဒ္ဓဘာသာပဲရှိတယ်အဲဒေတာသားဗုဒ္ဓဘာသာလို့ဟိုပြောတော့အောင်မရှိပါဘူးတရားအထုတ်တာတွေပေါ်တော့နည်းနည်းပါးပါးရှိမှာပါပဲဒါပေမဲ့ဂျိမ်းဘာသာကတော့တကယ်တလေးတစားကိုရှိတယ်အဲ့တော့လုကာ ပမာဏိကပေါ့နော်အဲ့ဒီဘာသာကထွန်းကားတယ်သူတို့ကဘာတော့သေပြီးရင်ဘဝပြတ်ပြီအဲကြောင့်ဘာသာရေးထဲမှာလူကြိုက်အများဆုံးအစွဲဆုံးကိုဗရဏာနီအားဖြင့်ဝိဘဝတဏဆိုတာဘဝပြတ်မှုကိုစွဲသောတဏလို့ပြောပြမယ်ဘဝပြတ်မှုကိုစွဲတာလည်းမကဘူးဘာလို့ဒိဋ္ဌုအယိဝါဒစွဲမှန်သမျှလည်းအယိဝါဒဘုံမှာ တတ်မဲ့တာလည်းဝိဘဝတဏလည်း ဒါမို့သီလကိုကျင့်နေတဲ့အကျင့်အကျင့်ပေါ်မှာတတ်မဲ့နေရင်လည်းဘာတန်လဲသူကမနေ့ကင်းဆိုရင်ဦးစင်းကျောင်းကဦးစင်းနှစ်ပါးလဲလက်ဖက်ဆိုင်ထိုင်ဟုတ်အဲ့ဒီဆိုင်ကကျောင်းလာပို့ပြင်သူကအဲ့ဒီလက်ဖက်ကြီးကမကောင်းဘူးဘာလို့ဆိုတော့ဆိုင်ကိုသွားမှကောင်းတယ်အဲ့တော့လက်ဖက်ကြီးကိုဆွဲတာဆိုရင်တော့ကာမတဏ္ဍာပေါ့သူတို့ကလက်ဖက်ကြီးဆွဲတာမဟုတ်ဘူးလင်းလင်းအဲ့မှာဆိုင်ကိုသွားထိုင်ရတဲ့အကျင့်ကိုဆွဲနေတာအဲ့ဒါဘာဘာတဏ္ဍာလဲ ဝိဘဝတဏဆိုအဲ့ဒါမျိုးเนาะတိလကိုယ်အလေးချင်းဝတ္တဆိုတာလဲအဲ့ဒီတိုင်းမှာပဲလင်းနေခြင်းကဘာလို့ရမှာမလို့ရရင် မနေကို မနေနိုင်ဘူးစတဲ့ပဲကိုယ်အကျင့်နေပါပဲဒါမှမဟုတ်ဒီချင်းကိုယ်ဒလေထုံတန်ဆွဲတွေပေါ့တို့လူမျိုးကတို့ဒေသသားကဘာလို့ရမှာဆိုရင်အဲ့ဒါတွေလဲဘာတဏတွေလဲဝိဘဝတဏယဟန်တဏအဲတဏယဟန်နဲ့တောင်ကြောသွားပြီပြီးမှအဲဒီသမုဒိယသစ္စာဆက်အောင် No.